ဝိရဒီနေယသာနာတော့နှစ်2569ခုနှစ်ခရစ်နှစ်2023ခုနှစ်ဇွန်လ24ရက်စနေနေ့ညနေ9နာရီချင်းထေရဝါဒဓမ္မကမ္မလန်စင်တင်နာကနေပြီးတော့သဘောတရားရအပိုင်းချက်ချက်341သဘောတရားအပိုင်းနေနဲ့ဘုရားသင်ကြားပို့ချနေတာကတော့သုံးချကျင်လံမြတ်ပဋ္ဌာန်အပိုင်း90 အထိပစ္စယောအပိုင်တက်ဒါလေးဒီနေ့စတင်ပြီးတော့လေ့လာနာကြရအောင်အထိပစ္စည်းနဲ့ပတ်သက်ပြီးဘုန်းကြီးတို့အထိပစ္စယောဒါလူတိုင်းရကြတော့အထိပစ္စယောအထိယတပုတ်ပစ္စယတပုတ်ကြတော့ထင်ရှားရှိပစ္စယဆိုဘုန်းကြီးအပိုင်းမှာအတိနဲ့တိတရှင်းပြတယ်ဘုရားတို့အထိထင်ရှားရှိနေတဲ့သဘောကိုဆိုလိုပါတယ် ထင်ရှားရှိတဲ့ဂျေဇုထင်ရှားရှိပြီးတော့ဂျေဇုပြုတတ်တဲ့တတ္တိဟာအတ္တိပစ္စည်းပါပဲဒီအတ္တိပစ္စည်းမှာအကြောင်းပစ္စည်းတရားအကျိုးပစ္စည်းတရားနှစ်ခုလုံးကဒီပစ္စုပန်ခိုက်တာထင်ရှားရှိကြောင်းပစ္စည်းကလည်းပစ္စုပန်ခိုက်တာမှထင်ရှားရှိနေမယ်အကျိုးပစ္စုပန်တရားလည်းပစ္စုပန်ခိုက်တာမှထင်ရှားရှိအဲလိုထင်ရှားရှိတယ်ဆိုတာဘာလဲဆိုလို့မေးရင် ပြစ္ဆုတ်ပါခိုက်တာထင်ရှားရှိတယ်ဆိုတာကဥပဘယ်စိတ်မဆိုဘောလေဥပတိပဲဥပတိပဲဒါပဲရှိတော့အဲဥပဖြစ်ခိုက်မှာလေဖြစ်မှာပဲဥပခိုက်တာမှာဖြစ်စေထီတီခိုက်မှာဖြစ်စေဥပဖြစ်ခိုက်မှာဖြစ်စေထီတီခိုက်မှာဖြစ်စေပင်ပြက်ခိုက်မှာဖြစ်အဲ့ဒီခဏသုံးပါလုံးထင်ရှားရှိနေကြောင်းပစ္စည်းကလည်းဥပတိပင်ထင်ရှားရှိရမယ်အကျိုးပစ္စည်းတရားလည်းဥပတိပင်ထင်ရှားရှိရမယ် အဲ့လိုထင်ရှားရှိတဲ့ပြစ္ဆုတ်ပံခိုက်တမှာကျေစုပြုတဲ့သဘောပါနော်အဲ့တော့ကြောင်းပစ္စည်းကလည်းထင်ရှားရှိကျိုးပြုမဲ့သဘောကလည်းထင်ရှားရှိတယ်ခုနပါလေဥပတိပင်နေနဲ့ပြစ္ဆုတ်ပံခိုက်တာထင်ရှားရှိအဲ့လိုထင်ရှားရှိနေစေနော်ထင်ရှားရှိနေစေမှာပဲထင်ရှားရှိနေတဲ့အကျိုးတရားကိုထင်ရှားရှိနေစေအကြောင်းတရားမှာထင်ရှားရှိနေစေဖြစ်တဲ့အကျိုးတရားကိုအထောက်အကူပြုတဲ့ပစ္စည်းကို အတ္တိပစ္စည်းလို့ဒီလိုပြောရတယ်ရှိနေပြီးသားတရားရှိပြီးနေပြီးတရားကိုကျေစုပြုဆိုရင်ထုတ်လို့ခြင်းမဖြစ်နော်အောက်မာရီကျေစုပြုတဲ့ဘိုင်းမှာနှစ်ဘိုင်းပေါ့နော်ဆောင်းရီမှာသုံးတယ်ဇဏတဇဏကတတိဖြစ်စေတတ်တယ်ထုတ်လုပ်တတ်တယ်ပစ္စည်းအတေပဲဥပထမကတတိတချို့ကမဖြစ်စေနိုင်မထုတ်လုပ်နိုင်ဘူးသူကထောက်ပံ့ပေးတာပဲတချို့ကြသူကနေဖြစ်စေတယ် တချို့ကြမထောက်မဖြစ်စေနိုင်မထုတ်လုံနိုင်သူကကုညီပံ့ပိုးပြီးတော့ထောက်ထောက်ကိုပြုပေးတာအဲကြောင့်ဖြစ်စေဒီဒီစေဤနဲ့တွေ့ခေါ်လေဟုတ်လားပစ္စယတတ္တိဒီလိုသုံးတော့အဲ့မှာဩပမာဥပမာလေးနဲ့ရှင်းရှင်းရပေးတာနော်ဥပမာမျိုးစေ့နဲ့အမြင့်မျိုးစေ့ကအမြင့်နဲ့အညောက်ကိုထုတ်လို့မျိုးစေ့နဲ့မျိုးစေ့ဆိုရင်ပါလေ အမြစ်တို့အညောက်တို့ထုတ်လုပ်ပြီးမျိုးစေ့လေးမြေမှာစိုက်ပြုတ်ပြင်လိုက်ရေတို့အပူတို့အစာရည်တို့ပုံငွေတို့ဒါမျိုးနဲ့ချဆိုင်မယ်ဆိုရင်ပေါ့လေဘာလေးအမြင့်လေးတွေအညောင်လေးတွေသူကထုတ်ပေးတာဖြစ်စေတော့အဲတော့ဒီအမြင့်နဲ့အညောင်တွေရှင်းတန်းလောက်အောင်ဘယ်သူကထောက်ကိုပေးလဲဆိုရေတို့မြေတို့အလင်းရောင်တို့အပူငွေ့တို့အယူငွေ့ဖြစ်နေနော်အပူငွေ့ တယောက်ကဒါလေးနည်းနည်းပြန်လာလင်းအောင်တို့ပုံငွေတို့ရောင်ကြီးတို့ပုံငွေတို့ဒါလေးတွေပေးရပုံငွေပေးတဲ့ကရတော့ဒီအညောင်လေးတွေရှင်တန်မြစ်တွေညောင်တွေရှင်တန်ကြီးထွားတော့ဒါတော့ဟိုမျက်စိနဲ့မြောင်ပြောတဲ့ကောပါမျိုးစရာမြစ်တွေညောင်တွေထုတ်လုပ်ပေးလိုက်တယ်ဒီမြစ်တွေညောင်တွေဆက်လက်ပြီးတော့ကြီးပွားလောင်ရှင်တန်လောင် ကြီးလောင်ဘာလို့လဲရေတို့မြေတို့နော်အလင်းရောင်တို့ပုံငွေတို့ ဒါတွေကနေထောက်ကိုပြုပြီးအဲ့ဒါဥပါဒမတတ္တိဒီမှာဘုန်းကြီးတို့ဒီအတ္တိပစ္စည်းနဲ့ပတ်သက်ပြီးအထွေအရာတွေကဖွင့်ဆိုကြတာလေချင်းဒါဆိုတရားရဖွင့်ဆိုကြပါဖွင့်ဆိုတာလေပစ္စုပန်တဘာဝနဲ့ထင်ရှားရတဲ့တရားကိုအထောက်ကူပြုတဲ့ပြုနေတရားဤတတ္တိတူအတ္တိပစ္စည်းပေါ့ဒီမှာဖြစ်စေတတ်တယ်ဆိုတာမျိုးအဓိကမပြောထားကြအထောက်ကူပြုတဲ့တတ္တိ အကျုံးတရားလည်းထင်ရှားရှိတယ်အကျိုးတရားလည်းထင်ရှားရှိတယ်အဲ့လိုထင်ရှားရှိခိုင်းထင်ရှားရှိတဲ့ခုနဥပတိပင်ဆိုတဲ့ထင်ရှားရှိခိုင်းမှာအထောက်ကိုပြုတယ်လို့ဆိုလို့တယ်ဒီတော့ဒီအထာရစကားကြည်လိုက်ရင်အဋ္ဌပစ္စည်းဟာထုတ်လုပ်တတ်တဲ့ပစ္စည်းမဟုတ်ဘူးလားဒီလိုမေးဖြစ်စေတဲ့ပစ္စည်းလားမဟုတ်ထုတ်လုပ်တဲ့ပစ္စည်းတော့ဟုတ်တယ်ဒါပေမဲ့လို့ထုတ်လုပ်ခြင်းနဲ့အထောက်ကိုပစ္စည်းကပို့ပြီးတော့ဆွမ်းအားထက်နေတဲ့တွေ့ အထောက်ကူဆိုအထောက်ကူပြုတယ်ဆိုတဲ့စကားလုံးအထီးကထားပြောတယ်ဆိုတော့အများဖွင့်နော်ဒီတော့အဲ့ဒီပစ္စည်းရဲ့သဘောကထင်ရှားရှိနေခိုက်ကျေစုပြုတယ်ထင်ရှားမရှိဘူးဆိုကျေစုမပြုဘူးဒီလိုမှတ်ထားမယ်ပေါ့ဒီတော့ရှိနေခြင်းသဘောထင်ရှားရှိနေတဲ့သဘောကို ရှိနေတဲ့သဘောကို၃မျိုးပေါ့နော်ဒါတွေ့ရဒီရှားရှင် အထီးကအမျိုးမျိုးရှိတယ် ငါပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေရှိနေတယ်ဒီလိုလဲလောကမှာပြောတာငါမှပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေရှိနေအဲ့ဒီလိုပြောတဲ့အခါမှာတော့ထင်ရှားရှိမှုဟာဒီဖြစ်စုပ်ပါခိုင်းတယ်မှာထင်ရှားရှိတာမဟုတ်အကျိုးမပေးရသေးတယ်အကျိုးပေးတဲ့တတ္တိအစဉ်လိုက်ပါနေခြင်းကြောင့်ငါအရင်ကကုသိုလ်ကောင်းမှုတွေရှိတယ်။ဘာအားငယ်စရာရှိလဲအစာကြီးလို့ပေါ့လေ။သူများကိုလည်းငါတို့မှဒီကုသိုလ်ကောင်းမှုတွေပြုလုပ်ထားတာပဲ။အတိတ်ကံကိုယုံကြည်တဲ့။နော် ဒါကတော့ပြစ္ဆုတ်ပံခိုက်တောင် ပြောတာမဟုတ်ဘူးနော်အရင်တုန်းကပြုလုပ်ခဲ့တဲ့အားတွေရည်ရွယ်ပြောတာအကျိုးမပေးရသေးအကျိုးပေးတဲ့တတ်တည်တွေအစဉ်လိုက်ပါတယ်နော်ကိုကောင်းတဲ့ကံတွေမကောင်းတဲ့ကံတွေဆိုတော့အတိတ်ကပြုခဲ့တာကိုနောက်မှအစဉ်လိုက်အဲ့တော့သူကသူ့ကံသူကကိုကကောင်းနိုင်လောက်တာတကယ်အဲ့လိုယုံတာပေါ့လက်ရှိမှာငါတို့ကောင်းနိုင်လောက်နေတယ်အရင်တော့လည်းတို့ကောင်းနိုင်လောက်ခဲ့မှာကောင်းနိုင်လောက်ကတော့ဒီလိုဒီလိုဘဝဒီလိုနေရတာပဲဒါမျိုးပြောဒါကြတော့သူက ငါမှာပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုတွေရှိနေတယ်ကုသိုလ်ကံတွေရှိနေတယ်ဆိုရင်ဒီရှိပုံကတော့ပြစ္ဆုတ်ပံရှိရတာမို့เนาะအတိတ်ကအဲလိုက်ပါလားကံဒီအစဉ်ထင်ရှားရှိနေတယ်ကံမျိုးဆိုလို့ရနောက်ပြီးတော့ကိုကျိုးအတွက်ကျင့်တဲ့ပုံကိုဆိုတာရှိတယ်ဒါဟုတ်လားကိုကျိုးเนาะအတ္တကို ရှိတယ်တင်ပြီးပြောဆိုတဲ့ပုံကိုရှိတယ်အတ္တဝါတွေပေါ့နော် ကိုချိုးကြည့်တဲ့ပုံကောလောကမှာတော့ဒီလိုပုံကောတွေများဒီလိုပုံကောတွေများဘုရားဒီပုံကောလည်းသူချိုးသူပဲကြည့်တာပဲအဲကြောင့်ကိုချိုးအတွက်လောက်တဲ့ပုံကောတွေများတယ်ကိုချိုးအတွက်လောက်တဲ့ပုံကောရှိတယ်ကျော်လူမျိုးရေးဗံပြကိုချိုးအတွက်လောက်တယ်နိုင်ငံရေးဗံပြကိုချိုးလောက်တယ်ဘာသာရေးဗံပြကိုချိုးအတွက်လောက်တယ်ဒါမျိုးပေါ့ပရာဟိတဗံပြကိုချိုးအတွက်လောက်တယ်ဒါမျိုးပေါ့နော်အဲ့ဒါမြင်းလာတဲ့ကလူတွေအဲ့လိုကောက်ချက်ကြတယ် ကိုကျိုးအတွက်ကျင့်တဲ့ပုဂ္ဂိုလ်ဆိုရှိတယ်ဒီလိုပြောတာတော့ပရမတ္ထသဘောကိုဆိုလိုရည်ရွယ်ပြီးပြောတာမဟုတ်ဘူးเนาะလောကဝါဒပညာအနေနဲ့ထင်ရှားရှိတယ်လို့ပြောတယ်ပညာသဘောကိုပြောတာဒါသမုဒိထင်ရှားရှိတဲ့သဘောမျိုးပဲနော်ဘောတန်တတိအနေနဲ့ထင်ရှားရှိတယ်ဒီမှာတော့သမုဒိနဲ့အဋ္ဌိပစ္စည်းကြတော့အဲ့ဒီလိုဟုတ်လားတန်တတိသမုဒိအပြင်ထင်ရှားရှိတာမျိုးဆိုလိုတာမဟုတ်ဘူး လက်ရှိပစ္စုပန်တဲ့ထဲမှာဥပတိပင်ပစ္စုပန်ခဏတရားတို့ရောက်ဆဲတီးဆဲပရမတ္တထင်ရဥပတိအနေနဲ့ဒီပစ္စုပန်ခိုက်တာမှာဥပတိပင်အနေနဲ့တီးဆဲရှိဆဲကိုရှိဆဲသဘောမျိုးပရမတ္တသဘောမျိုးပရမတ္တထင်ရှားရှိခြင်းသဘောမျိုးဆိုလိုတယ်ဒီလိုလေးနားလည်ရမယ်နော်။ဒါကိုဆက်ကြည့်မယ်။ဒီတော့ဒီအဋ္ဌိပစ္စည်းရဲ့တတ္တိဟာ ဖြစ်ဒီပြခဏတရားခိုက်တာမှာထင်ရှားရှိခြင်းကိုဆိုလို့ねခဏတရားပစ္စုပန်ခိုက်တာမှာပဲထင်ရှားရှိဒါဆိုဒီခဏသုံးညာအတ္တိတတိတိချင်းအခိုက်တာမှာအလွန်ထင်ရှားနော်ဖြစ်ခြင်းဥပပြက်ခြင်းပင်ပေါ့နော်အဲ့ဒီခိုက်တာမှာအထင်ရှားဘူးဒါကြောင့်အတ္တိတတိယဇဏကတတိဥပဓမ္မကတတိနှစ်မျိုးထဲမှာဇဏကဆိုဖြစ်စေတာထုတ်လုပ်တတ်တဲ့တတိရှိတယ်ဥပဓမ္မကဆိုဆောင်းကရှင်းခဲ့ပြီ ထောက်ပံ့ပေးတာကူညီပေးတဲ့သူကအဲ့ဒီလိုအဋ္ဌိတတ္တိဇဏကတတ္တိဥပဓမ္မကတတ္တိနှစ်မျိုးရှိပေမဲ့လို့ထိခဏခိုက်တာမှာဥပဓမ္မကတတ္တိကတာပြီးတော့ထင်ရှားတယ်နော်ဥပဓမ္မကပြဋ္ဌာန်းတယ်ထင်ရှားအယူပအခိုက်တံပေါ့နော်ခြင်းရတတ္တိဇဏကအဲ့တော့သူကဒီမှာအခိုက်တံနှစ်မျိုးခွဲတာတော့ပေါ့နော်ထိခိုက်တာမှာじゃဒီထောက်ပံ့မှုကပိုထင်ရှားတယ် ဥပခိုက်တမှာကြတော့ဒါဖြစ်စေတတ်တဲ့တတ္တိယထင်ရှားတဲ့ပြဋ္ဌာန်းတဲ့ဒါလေးကိုပြောပြီးတော့မှအဋ္ဌိပစ္စည်းရဲ့ဥပမာလေးအောက်မှာဆက်ကြည့်မယ်ဘုန်းကြီးတို့ဒီဖြတ်ခိုးပေါ့မဟာဝိသုဒ္ဓောင်ဆရာတော်ကြီးရေးထားတဲ့အဋ္ဌိပစ္စည်းအဲ့ဒါအဲ့ဒီမှာလည်းပါပါနော်အဲ့ဒီအကိုယူရေးတော့အဲ့ဒီဘုရားရှိခိုးပါဠိလေးလည်းဘုန်းကြီးဖတ်ပြမယ်နော်အဋ္ဌိပစ္စယော ရေမြင့်မှုရေမြင့်မှုသည် ထို့ထို့စိမ့်ရွှင်မြတ်သစ်ပင်အားထင်ရှားရှိနေထောက်ပံ့ပေသို့တွေ့၍ကုံထံယုံနေနာ15ပါးတွင်ထင်ရှားရှိခိုက်အထိုက်လျော်ထဥပထမကတတ္တိတို့မြင်ကျေစုပြုခြင်းလက္ခဏာရှိသောဒါတော့ဒီထဂရာဖွင့်တဲ့အတိုင်းပြောတော့ဥပထမတတ္တိကပုံပြီးထင်ရှားတယ်ဆိုဒါကိုပြောနောက်တော့ ရှင်ကတတ္တိတွေလည်းဘုန်းကြီးတို့ပါဠိတွေတိုက်ဆိုင်လာတဲ့အခါကျပြောမယ်နော်ပြင်းလက္ခဏာရှိသောထိုထိုယုံနာဟုသောသာဇာတတ္တိပုရိဇာတတ္တိပစ္ဆာဇာတတ္တိအာရတတ္တိအိန္ဒိယတိအာရတိအိန္ဒိယတိငါးပါးပစ္စည်းတရား၎င်းဒီအဋ္ဌိငါးပါးဒီအစဉ်တိုင်းပေါ့သာဇာတတ္တိပုရိဇာတတ္တိ ပြစ္ဆာဇာတိရုပ်ဒီမှာတော့အာရကရုပ်အာရတတိကိုအဓိကပြောလို့ရမယ်ဟိုအိန္ဒိမှာလည်းရုပ်အိန္ဒိလူပစီဝင်တွေကလူပစီဝင်တွေရဲ့ယတ္ထိအဓိကအဲ့ဒါနော်အဲ့လိုနဲ့သူကဝိသုဒ္ဓောဆရာတော်ကြီးရဖျားချကိုလေးရေးပြတာအဲ့ဒီဟာလေးကြည့်ပြီးတော့ဒီဥပမာထုတ်တာပါပဲမြင်းမို့တောင်းတို့မြေကြီးတို့နော်လူကြီးဆိုမြေကြီးတို့ မိမိထင်ရှားရှိခိုင်နေမှာဆိုင်ရာမျိုးစေ့ကြောင့်ပေါက်တဲ့သစ်ပင်တို့ဟာစိမ့်လန်းရှင်တအောင်ထောက်ပံ့ကျေးဇူးပြုနေလို့ရှင်ထင်ရှားရှိအရှိတတ်ဖြစ်ပြီးကျေးဇူးပြုခြင်းသဘောပဲသူမြေကြီးတို့မြို့မုတ်တောင်တို့သူတို့ရှိခိုက်ပဲဒီသစ်ပင်မျိုးစေ့စိမ့်လန်းစုပြောင်းလောက်တာဘူးသူတို့မရှိရင်တော့ဒါမထောက်ပါအောင်မှာပစ္စယအိဗယ်လေးခုနကပြန်ပြောမယ်နော် အဲ့တော့ပစ္စယတွေပဲဆိုပစ္စည်းပစ္စည်းဆိုအလုံးမှာဟိတုပစ္စယအာရမဏပစ္စယဒီပစ္စယတွေပဲအဲ့တော့ပစ္စယတွေပဲဘာလဲဆိုတော့တဘာဝအကြောင်းတွေဘောတရားများမှာအကြောင်းတရားဖြစ်စေတတ်သည့်နော်အကြောင်းတရားများသည့်ဖြစ်စေတတ်သည့်အကြောင်းတရားရှိသလိုအထောက်ကူပြုတဲ့အကြောင်းတရားလည်းရှိတယ်ပစ္စယပစ္စယတတ္တိဟိတုပစ္စယတတ္တိပဲကျေစုပြုတယ်အာရိပစ္စယတတ္တိပဲကျေစုပြုတယ်ကျေစုပြုတယ်ဆိုအကြောင်းတရားပဲ သဘောတရားရဲ့အကြောင်းတရားများဖြစ်စေတတ်တဲ့အကြောင်းတရားရှိသလိုအထောက်အကူပြုတဲ့အကြောင်းတရားပံ့ပိုးတဲ့အထောက်အကူပြုဒီလိုအကြောင်းတရားနှစ်မျိုးရှိအချို့ပစ္စည်းတွေကဇဏကတ္တတိထုတ်လို့စေတတ်တဲ့ဖြစ်စေတတ်တဲ့စွန့်ရတ္တိပဲရှိတယ်နှစ်ခုလုံးများရှုပ်ရနှစ်ခုလုံးရချုပ်ပစ္စည်းကကြာထောက်ကူပြီးအောင်တက်တက်တာဖြစ်တယ်မထုတ်လုံးနိုင်အဲ့တော့ပစ္စယတရာရဲ့အဓိပ္ပာယ်ကတော့ဟာလေ ဘယ်တရားပဲဖြစ်ဖြစ်စေတဲ့တတ္တိတည်စေတဲ့တတ္တိအထောက်ကူပြုစေတဲ့တတ္တိဒီတတ္တိနှစ်ခုတည်းတစ်ခုခုနဲ့ပဲကျေစုပြုတယ်ဒါပစ္စယတတ္တိရေပုံရအထိပ်ပဲနော်ဒါပဲဒီအထိပစ္စယတတ္တိပါခုနထပ်ကရာဖွင့်ပြတဲ့အတိုင်းသူကဥပထမကတတ္တိကိုထင်ရှားတဲ့အတွက်သူကတော့အဲ့တော့အဓိကအနေနဲ့ပြောနေရောအောက်မှာဆက်ကြည့်မယ်ဒီအထိပစ္စည်းကိုလေ့လာကြတော့မယ်ဆိုတော့အထိပစ္စည်းကိုဘယ်လိုမျိုးပြသွား ၅မျိုးပြသွားနော်ပုရိသတ္တိအဲသာဇာတ္တိပေါ့နော်ပုရိသတ္တိပိစ္ဆာဇာတ္တိရူပအာရတ္တိရူပစီဝိတေယတ္တိ၅မျိုးပြဒီကနောက်ကဟောပြီးသားတရားတွေပါမယ်အသစ်ဆန်းတော်ဘုန်းကြီးဟောတာပေါ့နော်နံပါတ်1ကပါလေသာဇာတ္တိဆိုတာသာဇာတ္တပစ္စည်းနဲ့တူတူပဲ ဒီဟာလေးကြည်လိုက်ပေါ့ဒီပါဠိလေးကျင်တော့ဒါတခုချင်းပြရှင်းနော်ပုရိဇာတတ္တိပုရိဇာတတိနော်အဲ့ဒီမှာလည်းပုရိဇာတပစ္စည်းကိုဘုန်းကြီးကလေ့လာခဲ့ကြပြီနားခဲ့ကြပြီသင်ယူခဲ့ကြပြီအဲ့ဒီအတိုင်းပဲပြန်ပြီးတော့ဟောထားတယ်အဲကြောင့်မို့ဒီပုရိဇာတတ္တိကြတော့ဘုန်းကြီးတို့က၃မျိုးပေါ့နော်ဘုထုပုရိဇာတတ္တိသကုတ္တသောတာဝတ္တကာနာဝတ္တစေဝကာယဝတ္တ အရိယဝတ္ထုဒါဝတ္ထုပုရိသတတ္တိအာရမဏပုရိသတတ္တိဒါကြတော့ဗာလဲရူပဝန္တရံခန္ဓာရတံဘုဒ္ဓဘာယုံဒါမျိုးပေါ့ဝတ္ထုနဲ့အာယုံပေါင်းစားပြီးတော့ဝဋ္ဌာရမဏပုရိသတတ္တိဆိုအထိအဲ့မှာပုရိသတတ္တိက၃မျိုးထပ်ခွဲတယ်ဒီလိုနောက်ပဲပြန်ညွှန်တာပေါ့နော်ပြီးခဲ့ပြီးသားဟောခဲ့ပြီးသားတရားတွေပဲပြန်ညွှန် ဝုဒ္ဓပုရိသတာတတ္တိချဘာနဲ့တူတော့ဝုဒ္ဓပုရိသတာနေတယပစ္စည်းနဲ့တူတယ်အဲ့ဒီကိုသွားကြည့်ရမယ်အဲ့ဒီတိုင်းပဲအာရမဏပုရိသတာတိချတော့အာရမဏပုရိသတာပစ္စည်းနဲ့တူတယ်ဝုဒ္ဓဝုဒ္ဓရမဏပုရိသတိယဝုဒ္ဓရမဏပုရိသတာ နေတယပစ္စည်းနဲ့တူတယ်ဒါနောက်ပြန်ညွန်တာတော့ဒါကြောင့်မို့ပုရိသတာတတ္တိဆိုတာပုရိသတာတတ္တိဆိုတာက၃မျိုးပေါ့ မှတ်ထားပြီးတော့ပိစ္ဆာဇာတတိဒါကြတော့ပိစ္ဆာဇာတပစ္စည်းနဲ့တူတူပဲရူပအာရတိယောအာရပစ္စည်းနဲ့တူတူပဲအာရပစ္စည်းမှာယောအာရပစ္စည်းနာအာရပစ္စည်းဒီမှာတော့အာရဆိုတာယောအာရတတိပစ္စည်းနဲ့တူတယ်ရူပအာရတတိတိတိကျကျခွဲပြီးတဲ့အခါကျတော့ရူပဇီဝိတ္တိယတတိ ရူပစီနဲ့ရူပစီဒီနေရာနဲ့တူတယ်ဒီမှာလည်းအိတ်တွေတွေကယောဂီတွေနာနေဒါတွေရှိတာဟုတ်အဲ့ဒီဟာတွေကဉာဏ်နဲ့နဲ့တူတော့ဒီမှာဒီအတ္တိပစ္စည်းရတာနဲ့ပတ်သက်ရူပစီဒီနေရာယတိရူပစီဒီနေရာနဲ့ပစ္စည်းနဲ့တူတယ်ဒီလိုမှအောက်မှာလည်းဆိုအပေါ်တော့အတိတ်ပဲမျိုးပဲပေါ့နော်ထပ်ပြီးတော့ရှင်းလင်းချက်ပေးတာအတ္တိပစ္စည်းဥပမာအပေါ်တော့လည်းပြောခဲ့ပါ အဲ့ဒီပစ္စည်းဟာသစ်ပင်တော်ထောက်ပါမြေကြီးမြို့မုတ်တောင်းနေနဲ့တူတယ်ရှေ့ဆရာများဥမာပေးကြတယ်။ဆောင်းကလည်းပြောခဲ့ပြီ။မြေကြီးမြို့မုတ်တောင်းတော့မိမိထင်ရှားခြင်းမိမိပေါ်မှာဆံရမျိုးစေ့ကြောင့်ပေါက်နေတဲ့သစ်ပင်တော်စိမ့်လောင်ဆိုပြီးအောင်လမ်းဆောင် ထောက်ပံ့ပေးသလိုပဲဒီတိုင်းပါအတိပစ္စည်းတတ်တဲ့တရားမှာမိမိထင်ရှားခြင်းကမှမိမိထင်ရှားခြင်းတဲ့တရားတို့ဟာထောက်ပံ့သမှုကျေးဇူးပြုတဲ့ထောက်ပံ့ပေးနေတဲ့သဘောပဲ။ နော်ဒါတော့ရေပုံရပြောတာနောက်ကြတွေ့လိမ့်မယ်ရေပုံရဘာဖြစ်လို့ဒီရေပုံရပြောရတယ်လဲဇနကတ္တတိပဲရှိတဲ့နေရာတွေရှိတာတော့ဒီတော့အဲ့ဒီအဲ့ဒီပစ္စည်းကိုချင်းချုပ်ရင် သာသတ္တိဒီလိုမှတ်ထားသာသတအထိပေါ့တခုပေါင်းတယ်သာသတနဲ့အထိအတူတူကဖြစ်၍ထင်ရှားရှိသည်ဖြင့်အတူတူကဖြစ်၍ထင်ရှားရှိသည်ဖြင့်ကျေစုပြုခြင်းပြောကျင်တာတော့ဗာလဲဆိုအကြောင်းတရားလည်း အတူတူကအကြောင်းတရားနဲ့အကျိုးတွေကအတူတူကဖြစ်ပြီးတော့ထင်ရှားရှိနေအောင်နော်အကြောင်းတရားနဲ့အကျိုးတွေကအတူတူကဖြစ်ရမယ်ပြိုင်တူဖြစ်ရမယ်ပြီးတော့ဒါထင်ရှားရှိနေရလည်းဖြစ်ရမယ်အဲ့ဒါကြောင့်မှသာဇာတတိဖြစ်တယ်သာဇာတတ္တိဖြင့်ကျေစုပြုတယ်ဒါသာဇာတအဋ္ဌိပစ္စည်းလို့ခေါ်တယ်နောက်တစ်ခုကပုရိဇာတတ္တိပုရိဇာတအဋ္ဌိပေါ့ပုရိဇာတဆိုတာ ဥရိဇာတရှေးဥစွာဖြစ်နေဖြစ်နေပြီးထင်ရှားရှိသည့်ဖြစ်ကျေစုပြုတယ်အကြောင်းတရားတွေကရှေးကကြုတ်တယ်ဖြစ်နေတယ်ပေါ့ပြီးမှကြုတ်တရားဖြစ်လာအဲ့ဒီအကြောင်းတရားကြုတ်တရားရှေးဥစွာဖြစ်နိုင်တဲ့ဖြစ်နေတဲ့အကြောင်းတရားနဲ့နောက်မှဖြစ်တဲ့ကြုတ်တရားတွေထင်ရှားရှိနေခိုင်းကျေစုပြုတတ်တဲ့သဘောမျိုးတွေကိုဥရိဇာတထိဥရိဇာတအထိပစ္စည်းဒီလိုခွဲပါတယ် နောက်ပစ္ဆာဇာတတိပစ္ဆာဇာတအထိ ပေါ့ပေါင်းထားခွဲပြောလို့လည်းရတယ်ပေါင်းပြောလို့လည်းရတယ်ဒီကတော့အကြောင်းတရားကနောက်မှဖြစ်လာတယ်အကျိုးတရားရင်ဖြစ်တော့ဒါတော့ဝိသီတွေပါလေလာဒါတွေခဏနာကြာကြာဦးနန္ဒကြာတော့မှတ်မိမှာပေါ့နောက်တော့ပြောအောင်နောက်တော့တွေ့လိုက်နော်အကြောင်းတရားကနောက်မှဖြစ်တယ်အကျိုးတရားအရင်ဖြစ်တယ် အဲတော့အဲ့ဒီအကြောင်းတရားနဲ့အကျိုးတရားပေါ့နောက်မှဖြစ်တဲ့အကြောင်းတရားနဲ့ရှေ့မှာဖြစ်တဲ့အကျိုးတရားပေါ့အရင်ဖြစ်တဲ့အကျိုးတရားထင်ရှားရှိနေတဲ့ခိုက်တံမှာကျေစုပြုဒါဝပစ္စာဇာတအဋ္ဌိပစ္စည်းလို့ဒီလိုမှတ်ထားအာရတတိအာဟာရအဋ္ဌိပစ္စည်းဒါကတော့စားစရာနဲ့ဩဇာပေါ့ဗျာဘယ်စားစရာပဲဖြစ်ဖြစ်ထဲထဲမှာဩဇာတက်ကပါတာ ဒီတော့စားစရာကပရိကာရအာဟာရအစာဟာရနဲ့ဒီမှာရှိဩဇာတတ္တိအဲ့ဒီဩဇာရုပ်စေတာအာဟာရတတ္တိကထင်ရှားရှိနေတဲ့ခိုင်မှာကျေစုပြုတဲ့အတွက်အာဟာရထိအာဟာရအထိဒီလိုတောင်းပါတယ်။နော်လုံးစွာဆောင်၍ထင်ရှားရှိသည့်ဖြစ်၍ကျေစုပြုခြင်းအဲ့ဒီလိုလဲနည်းနည်းနားလဲသဘောပေါက်ပါ။ဒါတွေကတော့ကိုယ်ကကျင့်ကြုံနေတဲ့တရားရေနောက်အကျဲအနေနဲ့ထပ်ရှင်းပါအောင် အိန္ဒိယတိအစိုးရ၍ထင်ရှားရှိသည်ဖြင့်ကျေးဇူးပြုခြင်းဒါဘာပြောရလဲဆိုတော့အဲဒီအိန္ဒိယအကုန်လုံးကိုဆိုလိုတာမဟုတ်ဘူးနော်ကမ္မဇာယုတ်တွေနဲ့ကမ္မဇာယုတ်တွေနဲ့ပတ်သက်လို့ပြောတာကမ္မဇာယုတ်တွေအသက်လို့ပြောနေတယ်ကမ္မဇာယုတ်တွေကိုထိမ့်သိဆောက်ရှောက်တတ်တဲ့ယုတ်စီဝိတ္တိတွေဆိုတာရှိတော့ဒီယုတ်ယုတ်စီဝိတ္တိထင်ရှားရှိခိုင်မှာ သူနဲ့တူဖြစ်တဲ့ကမ္မဇာယုတ်တွေကို ဆောက်ရှောက်ပေးတယ်ထောက်ပံ့ပေးတယ်ကျေးဇူးပြုပေးတယ်ဒါအိန္ဒိယအထီလို့ခေါ်လို့ပြီးတော့မျိုးစားဖြင့်ဒီမှာအတ္တိပစ္စည်း၅မျိုးခွဲပြတယ်အောက်မှာပြန်ကြည့်လောက်နော်တူတဲ့သဘောမျိုးဒီအတ္တိပစ္စည်းကိုသာဇာတပစ္စည်းဟာတစ်မျိုးဤသာဖြစ်ရင်းနဲ့တူတဲ့အတ္တိပစ္စည်းကို သာဇာတသာဇာတအထီလို့တစ်ခုတည်းထားတော့နော် ပုရိဇာတပစ္စည်းမှာကြတော့သူကဝိတုပုရိဇာတအာရမဏပုရိဇာတဘုထာရမဏပုရိအဲ့တော့၃မျိုးရှိတယ်။ရင်း၃မျိုးလုံးနဲ့တူတဲ့အတွက်အတ္တိပစ္စည်းကိုလည်းအာရဝိတုပုရိဇာတတ္ထိအာရမဏပုရိဇာတ္ထိဘုထာရမဏပုရိအဲ့ဒီလို၃မျိုးခွဲထားတယ်။ပစ္ဆာဇာတပစ္စည်းကတစ်မျိုးတည်းဖြစ်နေရင်းနဲ့တူတဲ့အတ္တိပစ္စည်းကိုလည်းပစ္ဆာဇာတ္ထိလို့တစ်မျိုးတည်းထားပါတယ် အာရပစ္စည်းကလည်းရုပ်အာရနာအာရနှစ်မျိုးရှိပေမဲ့လို့နာအာရကတော့သာဇာတပစ္စည်းမျိုးတွေမှာပါဝင်တာဒီသာဇာတပစ္စည်းတွေမှာပါဝင်ပြီးဖြစ်တဲ့အတွက်နာရတတ္တိလို့တိတအမည်မထားတော့ဘူး။အဲဒီတော့ဟောပြမယ်ထူခြားတဲ့ရုပ်အာရအတွက်တာရုပ်အာရထိထိလို့ခွဲခြားဖော်ပြထားတယ်ဖြစ်တယ် ပြီးတော့အိန္ဒိယပစ္စည်းအိန္ဒိယပစ္စည်းမှလည်းလူဟာသာဇာတိတိယဘုထုပုရိသတိတိယလူပစုရိယနဲ့ဟုတ်လားပစ္စည်း၃မျိုးခွဲ၃မျိုးခွဲ၃ခုမျိုးခွဲ၃ခုရှိတော့သာဇာတိတိယကြသာဇာတိပစ္စည်းတွေမှာပါဝင်သွားပြီဘုထုပုရိသတိတိယကြလည်းဘုထုပုရိသတပစ္စည်းတွေမှာပါဝင်သွားပြီအဲ့ဒီနှမျိုးတဲ့ဒီအဋ္ဌိပစ္စည်းတွေမှာမိတိချမဖော်ပြတော့ထူခြားတဲ့ ရူပစီဝေဒနီကအတွက်တာဒီမှာဒီရောရူပစီဝေဒနီကထီဆိုဒီလိုပြောသွားတာပေါ့နော်အဲ့လိုမှတ်တော့အဲဒီမှဆိုနေတဲ့ဒီလောက်မှထားမယ်နော်ပြီးမှဒီဘက်ကပါဠိတော်ကြည့်အဲခုနကဘုန်းကြီးတို့ဒီထဲမှာပစ္စယဒီလိုအဋ္ဌပစ္စည်းကိုဒါကဘုန်းကြီးတို့ပညာဝါဒကြည့်ပြီးပြောရအောင်ဟောဒီပစ္စယနေတဲ့သားကြအဲ့ဒီလောက်ဒီပြောမတော်ဘူးနော် နိစ္စနေတာမှာပစ္စည်းမှာ ခွဲခြားထားတာလေးဗြဟ္မပါဠိတော်လေးကိုခွဲခြားတာလေးရင်မှတ်မယ်စတော်တော်ခန္ဓာအာရိဝိနောအညံမညာအတ္တိပစ္စေနာပစ္စယောနော်အဲ့ဒီပစ္စည်းကနေစပြီးကြည်လိုက်ပြီအဲ့ဒီကနေပြီးတော့စတော်တော်မာဝုရအညံမညာအတ္တိပစ္စေနာပစ္စယောအောက်ကနေခဏနာမရူပံအညံမညာအတ္တိပစ္စေနာပစ္စယောစိတ်ဓာစေတသိကဓမ္မစိတ်ဓာသမုဋ္ဌာရူပနာအတ္တိပစ္စေနာပစ္စယော မဟာဗုဒ္ဓဥပါဒတုမှာနာတိပစ္စည်းနာပြီးတော့ဒါကြပါပြောတယ်သဟစာတ္တိပြောတယ်အဲ့လိုကိုယ့်အကုပါဠိလေးမှတ်ထားမယ်နော်အာသဟစာတ္တိကိုဆိုလိုတယ်စတာတော့ခန္ဓာအရူပိနောကနေပြီးတော့အောက်ကမဟာဗုဒ္ဓဥပါဒတုပါနာတိပစ္စည်းနာပစ္စည်းရောဒီတိအောင်ပါမှမလဲသဟစာတ္တိလို့မှတ်ထားမယ်တခါသက္ခာယနံသက္ခဝိညာဏတို့ဒုတိယ တန်တံပြုတ်ကဏိယဓမ္မနာ အတ္တိပစ္စေနာပစ္စယောဒီကနေစပြီးတော့သောတာနာသောတာဝိညာဏဓာတုယတန်တံပြုတ်ကဏိယဓမ္မနာ အတ္တိပစ္စေနာပစ္စယောကာနာယရဏံကာနာဝိညာဏဓာတုယတန်တံပြုတ်ကဏိယဓမ္မနာအတ္တိပစ္စေနာပစ္စယောဇေဝိနာဇေဝဝိညာဏဓာတုယဇေဝိနာဆိုခဏရပေါ့ဇေဝဉာဏဓာတုယတန်တံမြေကနိသဓမ္မနာအရိပစ္စိနာပစ္စယော ကာယယရဏနာယကာယဝိညာဏဓာတုယတန်တမိတကနေယဓမ္မနာအထိပစ္စေနာပစ္စယောဒါကြတော့ဝုထုပုရိသတထီလို့ဒီလိုမှတ်ဝုထုပုရိသတဒီဝုထုပုရိသတနဲ့သူရပေါ့ဗျာဒီလိုလေကိုသူဟာနဲ့အယောင်ခွဲမှာတော့နော်ဓမ္မဆရောခန္ဓာအာရုပိနောအညမညာဘုအထိပစ္စေနာပစ္စယောနဲ့မာဝုရဥပါဒတုပါဏထီဟာဒါသာသတ္တိကောကို ကိုပါဠိတော်ကိုပါဠိတော်စာအုပ်လေးလည်းကင်ထားတယ်နော်ပြစ်ရှာနေတဲ့ပါပဲဒါဘာပြောတယ်ဆိုအဲ့ဒါမှပုံနာလဲသဘောပေါက်သက္ခိုင်နာသက္ကုညနာတပိယတန်တမြတ်တမနာအတ္တိပိစိနာပစ္စယောခုနကပြောတယ်ကာယဝိညာဏကာယဝိညာဏကာယကာယယရဏံကာယဝိညာဏဓာတုယတန်တမြတ်ကနိယဓမ္မနာအတ္တိပိစိနာပြောဒါကပုရိစာတ္တိကိုပြတယ်ဒီလိုမှတ်ထားပါနော် ပြီးတော့မှရူပါယနာတတာရူပါယနာသကုညာနာတန်တမြေကဓမ္မနာအဋ္ဌိပစ္စေနာပစ္စယောအဲ့ဒီကနေပြီးတော့ရူပါယနာတတာနာဂာနာနာအဆုံးတရောပေါ့ဗျာအဲ့ဒါကိုဘုန်းကြီးတို့အာရမဏပုရိသတတ္ထိလို့ဒီလိုမှတ်မယ်ပေါ့ပါဠိတော်ကတော့ဒီမှာပါဠိတော်ဒီပစ္စနိရိတာမှာဟောတာကတကယ်တမ်းခြုံကြည့်တော့ဒါဇာတတ္ထိပဲခုနဝုဒ္ဓပုရိသတတ္ထိနဲ့အာရမဏပုရိသတတ္ထိဒါပုရိသတတ္ ပုရိဇာတ္ထိပဲတကယ်တမ်းပြောရင်တော့နော်ခုနကဘုန်းကြီးတို့ကပုရိဇာတ္ထိကို၃မျိုးခွဲပြထားတယ်ဘုဒ္ဓပုရိဇာတ္ထိအာရမဏပုရိဇာတ္ထိဝဋ္ဌာရမဏပုရိဇာတ္ထိဆို၃၃မျိုးခွဲတကယ်တကယ်ကြာရင်တော့ဒါနှစ်ခုတည်းပဲပြောလို့ရပါတော့အထာအရိပစ္စည်း၅မျိုးနဲ့ကြည်လိုက်လို့ကြည်အရိပစ္စည်း၅မျိုးနဲ့ပြည်နှစ်ခုတည်းပဲသာဇာတသာဇာတအဋ္ဌိနဲ့ပုရိဇာတအဋ္ဌိပဲဒါပဲနော်ပထမဆုံးက ပထမဆုံး၅ချောင်းကသာသာတတ္ထိသာသာတအဋ္ဌိဒါကိုပြဒုတိယသက္ခာယနာနဲ့အဆုံးထီအောင်ပေါ့လေဒါပြောလိုက်ရင်တော့ခုနနှစ်ခုခွဲပြပုရိသတ2မျိုးပဲပုရိသတ3မျိုးရှိတာလေဒီမှာနော်ဟောဥဒုပုရိသတတတ္တိအာရမဏပုရိသတအဋ္ဌိဝုထာရမဏပုရိသတတ္ထိပုရိသတအဋ္ဌိအဲ့ဒီ3မျိုးမှာじゃဒီ2မျိုးပဲပါတာပေါ့လေဒီဒီဒီနှစ်ခုပဲပေါ့အဆုံးထီ ဒီကနေရူပါယနဲ့ဆုံးကြအောင်ဒါတော့အာရမဏပုရိသဓာတ်ထိပြအဲ့တော့ချုံပြောရင်တော့ဒီဒီနှစ်ခုပဲဟောတယ်ပေါ့ဗျာဒါဇာတတိနဲ့ပုရိသတဲ့ဒါတွေကဆုံးထိအောင်ဒါကတော့ပုရိသဓာတ်ထိပဲအဲ့ဒီပုရိသဓာတ်ထိမှာမှနှစ်မျိုးတည်းပဲတခါထဟောတာအဲ့လိုမျိုးကိုမျက်စိမှာမြင်ဖို့ပေါ့ဒါကပါဠိတော်ဟောနီဘယ်ကနေဘယ်လိုဟောတယ်ဒါလေးတွေသိထားဖို့ ပြီးတော့မှဒီအတ္တိပစ္စည်းကိုဟုတ်လားအဲ့တော့ဒီနှမျိုးပဲတကယ်တမ်းကျပစ္စယနေတာမှာကြတော့ချုပ်ပြောရင်သာဇာတအတ္တိနဲ့ပုရိဇာတအတ္တိဒီနှမျိုးပဲဟောတာနော်ပစ္စယဇာတအတ္တိတို့အာရအတ္တိတို့ရူပဇီဝတရားအတ္တိဒါတွေမဟောဘူးဘာဖြစ်လို့မဟောလဲလို့မေးရင်ပဋ္ဌာန်းကျမ်းကြီးကဒါစာပဲမှာအကျဉ်းအနေနဲ့ဟောတာကိုအပြည့်စုံမဟောသေးဘူးစစရင်ကြေဟောလိုက်ငါတဲ့ပုံကိုယ်ကြီးကမှတ်သားဖို့ ကြားနာကိုခက်ခဲတာဒါကြောင့်အစမှမကျင်းမကြံနေနဲ့ခြုံမိငုံမိုံတော့ပဲဒီလိုဟောတာနော်နောက်ရပညာဝါဒကိုခေါ်တဲ့အခါကျတော့အခုပြောခဲ့တဲ့ဒီအထိ၅မျိုးလုံးဟောတယ်နော်ပညာဝါဒအကြောင်းဟိုကပထမဆုံးဘုန်းကြီးတို့ပစ္စနေတာကိုစလေးလာနေတော့အဲ့တော့မှတ်ထားမယ်နော်ဒီပစ္စနေတာမှာကျတော့အထိ၅မျိုးတွေကအထိ၅မျိုးဟောတယ်ဒီလိုမှတ်ထား ဒါဇာတတိနဲ့ပုရိဇာတအထိဒီလိုနှမျိုးဟောတယ်လို့မှတ်ထားမယ်။ပညာဝါဒကြတော့ရင်တော့၅မျိုးလို့ဟောတယ်ဒီလို။ဒါကြောင့်ဗိဓမတသင်္ဃာမှာဗိဓမတသင်္ဃာကြာမှာကြာအထိ၅မျိုးဆိုပြီးပြထားတယ်ပေါ့နော်။အဲတော့ပထမဆုံးဒီမှာပစ္စနိတမှာဟောထားတဲ့ဒါဇာတအထိရဲ့ပုရိဇာတအထိရဲ့အဲ့ဒီမှာအထိပစ္စည်းပိုင်းမှာကြတော့ခုနှစ်ပိုင်းခွဲဟောထား။ ဒီလိုထပ်မှတ်မယ်နော်ဒါပေမဲ့ဒီအဋ္ဌိပစ္စည်းခုနှစ်ပိုင်းခွဲဟောထားပြီမယ်ဆိုပေမဲ့တကယ်တော့အဋ္ဌိပစ္စည်းမှာ အသေးစားဟောထားတာတွေတခုမှမရှိဘူးနော်အရင်ကဟောခဲ့တဲ့အားတွေပဲပြန်ပေါင်းတာအဲတော့နောက်ကလုံးကဘုန်းကြီးတို့ဘုသာဇာတာတို့ပုရိဇာတာတို့ခုနကအဋ္ဌိငါမျိုးတွေပြောခဲ့ပြီနော်အဲဒီသာဇာတာကိုလည်းဘုန်းကြီးကလေ့လာခဲ့ကြပြီးပြီ ပုရိဇာတလည်းလေ့လာခဲ့ပြီးပြီနာယူခဲ့ပြီးပြီပိဇာဇာတတို့အာရတို့ပေနရိယတို့ဒီပစ္စည်းတွေနားလည်ခဲ့လို့ရှိရင်အဲ့ဒီပစ္စည်းဆိုတာကိုနားလည်ပါအောက်တုန်းကမှနားမလည်တော့ဒီမှာပြောရင်လည်းနားလည်ဖို့ခက်တော့ဒီတော့ဒီမှာဒီပစ္စယနေတာအဋ္ဌပစ္စည်းဟောထားတာကိုမှတ်လို့လွယ်အောင်ပေါ့နော်ဘိုင်ခုနှစ်ပိုင်းပထမပိုင်းပြမယ်ဟိုဟာဒီဒီပါဠိကြည့်မယ်နော် ဒီထဲမှာပဲပိုင်ပြမယ်မှတ်စုရတော့ပါမလားနော်ဒီထဲမှာပဲပိုင်ပြမယ်ဒါတော့ပါဠိကိုခုကပြောခြင်းပါဠိထေပြလေးနော်ကြည်လိုက်ပထမဆုံးဒီဒီဒီဒီဟာတွေဖြတ်လိုက်တော့နော်အဲ့ဒါဒါဒါခုနမှတ်စုတစ်မျိုးပြောတာအခုနောက်တစ်တစ်မျိုးပြောတော့ဒီဘက်ကပါဠိတော်တွေဒီအလိုင်းအလင်းအောင်လိုက်ဟိုကလိုင်းထားတာခုနလိုင်းထားတာဖြတ်အဲ့ဒီခုနှစ်မျိုးအဋ္ဌပစ္စည်းမှာခုနှစ်ပိုင်းပိုင်းပြီးဘုရားဟောတာ ဒါထူးဆန်းတော့မဟုတ်အောက်ကဟောပြီးသားတွေအောက်ကပစ္စည်းတွေမှာပြောပြီးသားတွေနံပါတ်1ကပါလေကြည့်လိုက်စတ္တရောခန္ဓာအရူပိနောအဉ္ဉမညာအဋ္ဌိပစ္စည်းနာပစ္စည်းဒါနံခန္ဓာ၄ပါးကိုတပိုင်းပိုင်းပြီးဟောနံခန္ဓာ၄ပါးပေါ့ဟုတ်နံခန္ဓာ၄ပါးကိုဒီတပိုင်းဟောတယ်နော်အယောင်အနေနဲ့ခွဲပြလို့ရခုနှစ်ပိုင်းခုနောက်ဒုတိယတပိုင်းကစတ္တရောမာဟုဒအဉ္ဉမညာအဋ္ဌိပစ္စည်းနာပစ္စည်းမာဘုတ်၄ပါးကိုတပိုင်းထားပြီးဟောတယ် နောက်အောက်ခဏိကဏီနာမရူပံအညမညာအာတိပစ္စေနာပစ္စယောဒါနာနဲ့ယုတ်ယုတ်နဲ့နံပေါ့နော်စိတ်စေတသိက်ဆန်နံအရိယဝတ္တယုတ်ဒါဒီတရားတွေရဲ့ဒီတရားတွေကိုနာနဲ့ယုတ်ကို တပိုင်းအနေနဲ့ခွဲခြားပြီးဟောတယ်ဒီလိုမှတ်မယ်အဲနောက်တစ်ခုသွားမယ် စိတ်တစေတသိကဓမ္မစိတ်တသမုဋ္ဌာနာနာ ရူပနာအရိပစ္စေနာပစ္စယောစိတ်စေတသိက်နဲ့စိတ်စာရုပ်ပေါ့နော်ဒါတပိုင်းထားပြီးဟောပြီးတော့ခါကြတော့မဟာဗုဒ္ဓဥပါဒရူပနာအထိပစ္စေနာပစ္စယောမဟာဗုဒ္ဓဥပါဒယုတ်ဒါတော့ယုတ်ချင်းချင်းပေါ့ခုနစိတ်စေတသိက်ကြောင့်ယုတ်တွေဖြစ်ပုံတပိုင်းထားတယ်ခုကကြတော့ ယုတ်တွေချင်းချင်းပေါ့မာဝုံနဲ့ဥပါဒယုတ်ဒီလိုကျေစုပြုတဲ့နီးကိုတပိုင်းပိုင်းထားဟောတယ်မာဝုံနဲ့ဥပါဒယုတ်ပေါ့နောက်ဇဏ္ဏပိုင်းနေကြည်လိုက်ပေါ့အာယနာအနေနဲ့သက္ကာယနာသောတာယနာဂာနာယနာဇေဝယနာကာယနာရူပယနာတတ္တယနာခန္ဓာယနာရတ္တယနာဖုဒ္ဓဘယနာရူပယနာတတ္တယနာခန္ဓာယနာဖုဒ္ဓဘယနာဒါအာယနာအနေနဲ့ဟောသွားပြန်တယ်နော်အပိုက်ကနာကြည်လိုက် အဲ့ဒါကြပါလေနံပါတ်6ပိုင်းရောက်သွားပြီပေါ့သူစက္ခိုင်းနာသောတာယနာခာနိုင်နာစေဝိုင်းနာကာယနာအောက်ဆက်ကြည့်မယ်ရူပယရဏံဒါအာယနာတွေကျရူပယရဏံတတ္တာယနံခန္ဓာယရဏံရတ္တာယနံဖုဒ္ဓပါယနံအောက်ကြအာယနာတွေပြောက်ပေါင်းပြောတယ်ရူပယနာတတ္တာယနာခန္ဓာယနာဖုဒ္ဓပါယနာနော်အဲ့ဒီတိုင်အောင်ကဘာပြောလဲအဲ့ဒီပါဠိ ဝိဝိုင်းနာဂာနာနာရတနာဘုဒ္ဓမနောဓာတုယတန်တမ်းမြေကနဲ့တော့အတ္တိပြအာယရဏအနေနဲ့တပိုင်းဟောသွားတခါအာယနာကိုဖြုတ်ကြည့်လိုက်ပြီးတော့ဒီတဲ့ဒီဒီအာယနာဆန္ဒပါတော့ခြုံကြည့်လိုက်ဝုထုအနေနဲ့ပေါ့သကုတုသောတာဥတုကနောသက္ကာယနာသကုတုသောတာယနာသောတာဥတုကာနာယနာကာနာဥတုဇေဝိုင်းနာဇေဝဥတုကာယနာကာယဥတုယံရူပံကြဟရိယဥထုရောပေါ့နော်ဥထုရော အဲဒီယံရူပနဲ့ယံရူပနေတာယဆိုတာဝုထုယုတ်တွေကို တပိုင်းဟောတာဝုထုယုတ်ဆိုတာကခုနကသကုသက္ကနာသောတာနာဂာနာနာဇေဝိုင်းနာကိုင်းနာဒါအာယနာဝုထုတူတူပဲအဲဒီဝုထုယုတ်ကြကွဲနေနော်အဲဒီဝုထုယုတ်တွေနေနဲ့တပိုင်းပေါ့ဒီလို ခုနှစ်ပိုင်းပါဠိတော်မှာဒီလိုမှတ်ထားမှာပေါ့နော်အဲလိုခုနှစ်ပိုင်းပိုင်းပြီးတော့ဟောတယ်လို့ဒီလိုမှတ်ထားမှာနော် အဲ့တော့ပထမပိုင်းအနေနဲ့ဘုန်းကြီးတို့လေ့လာကြည့်မယ်စတရောခန္ဓာအရူပိနောအင်းအညမညံအတ္တိပိစေနာပိစီယောပါဠိကိုဖြတ်ပြီးဖတ်ခြင်းစတရောခန္ဓာအရူပိနောဒီတရားတစ်ပိုင်းဖြတ်အညမညံအတ္တိပိစေနာပိစီယောအဲ့ဒါဘာပြောရလဲဆို စတရောခန္ဓာအရူပိနောနံခန္ဓာ၄ပါးပေါ့ခန္ဓာ၅ပါးရှိတာဟုတ်ခန္ဓာ၅ပါး ယုတ်ကယူပက်ခန္ဓာပေါ့ဉာဏ်နဲ့ဝိညာဉ်တင်ညာသင်္ခါရစိတ်ဒီတရားတွေကိုနံခန္ဓာလေးပါလို့ခေါ်တယ်နော်ဆရာတော်ခန္ဓာအရူပိနောအရူပိနောဆိုနံတရားပြနံခန္ဓာလေးပါဆရာတော်ခန္ဓာအရူပိနောဒီတန်ဟာဒါအကြောင်းတရားအကျိုးတရားအနေနဲ့သူတို့ပဲအကြောင်းကျိုးဖြစ်နေတာပေါ့ နာငဆရောခန္ဓာအရူပိနော ဆိုလိုက်တဲ့ခါကျဘာကိုယူမလဲဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာဝိဒီနာခန္ဓာ၄ပါးပေါ့ဒါကိုပြောဒီတဲ့ထချုံလာမယ်စိတ်နဲ့စေတသိက်ပါပဲစိတ်နဲ့စေတသိက်ကိုခန္ဓာဝေနာခန္ဓာ၄ပါးရဒီခန္ဓာနာခန္ဓာ၄ပါးကအချင်းချင်းပြန်နော်အပြန်မြန်လာလာဖြစ်ပြီးတော့ထင်ရှားရှိတဲ့ခိုက်တာမှာကျေစုပြုတယ်ဒီမျိုးဒါမျိုးမှတ်ထား သူကတော့အိမ်မှာနံကလာ၄ပါးဆိုကလက်တလှည့်စီဖြစ်လို့ရတော့နော်ဟိုကဝေဒနာ အကြောင်းဝေဒနာခန္ဓာကိုအကြောင်းအနေနဲ့ထိုင်ကြံနေသူဝေဒနာခန္ဓာအကြောင်းတရားထင်ရှားရှိခိုင်မှာပဲကြံနေတင်ညခန္ဓာသင်္ကာရခန္ဓာဝိညာဏခန္ဓာအထောက်ကူပြုတယ်ပြောချင်တာကြံခန္ဓာ၃ပါးဝေဒနာခန္ဓာထောက်ကူပြုတယ်ဒီလိုမှတ်ထားပါ အဲကြောင့်ဒီပညာဝါဒကြာတိတိကြဟောတယ်နိဧကောခန္ဓာဒိဏနာခန္ဓာနာဒီလိုဟောတယ်ပညာဝါဒကြာလည်းထပ်ပြောင်းမှာပေါ့ပညာဝါဒဟောနည်းလည်းပါတော့နော်ဒီမှာတော့ခွန်ကြီးတို့ကပစ္စယနေတာဆိုအကျဉ်းချုပ်နေနဲ့ဒီလိုမှန်တယ်ဒါအများကြီးလက်ဟောလို့ရတယ်နော်ဟောဝေဒနာခန္ဓာပုဒိထားပြီးဉာဏ်နဲ့သုံးပါးကသူ့ကိုထောက်ကူပြုတယ်ဒိညာခန္ဓာပုဒိထားပြီးဉာဏ်နဲ့ခန္ဓာသုံးပါးသူ့ကိုထောက်ကူပြုတယ် နော်ဒီလိုပြောလို့ရတော့ထင်ရှားရှိတဲ့ခိုက်တမှာထောက်ကိုပြုတယ်ပညာခန္ဓာထင်ရှားရှိတဲ့ခိုက်တမဲ့ဉာဏ်နဲ့ခန္ဓာသုံးပါးထောက်ကိုပြုတယ်သင်္ခါရခန္ဓာကိုအကြောင်းတရားအနေနဲ့ယူလိုက်မယ်ဆိုရင်ဉာဏ်နဲ့ခန္ဓာသုံးပါးသူ့ကိုထင်ရှားရှိခိုက်မှာထောက်ကိုပြုပြီးယေရှုပြုတယ်ဝိညာဉ်နဲ့ခန္ဓာပေါ့စိတ်စိတ်ကိုအကြောင်းတရားအနေနဲ့ထားလိုက်ရင်ဉာဏ်နဲ့နာခန္ဓာသုံးပါးအကျိုးတရားအနေနဲ့ဖြစ်ဒါကဒီခန္ဓာ သုံးခန္ဓာ၄ပါးပဲလက်ပါပြောတာဟုတ်ဒါကြောင့်တယောဧကောခန္ဓောဒိဏနာခန္ဓာနံဒီလိုနော်အဲ့ဒီပညာဝါဒပါဠိတော်ကြအဲ့လိုရေးခေါ်တာအဋ္ဌိပိစေနာပစ္စယောဒါကဒီနေရာမှာချက်လိုက်ရင်အများကြီးရတယ်နော်ကုသိုလ်ပဲဆို ကုသိုလ်ခန္ဓာတွေအခုဘုန်းကြီးတို့ကုသိုလ်ပြုနေကြရဆိုပါမဟာကုသိုလ်ခုဘုန်းကြီးစာသင်ပေးနေတယ်ဒါကာမောဒရာကုသိုလ်ပဲဇံကုသိုလ်လည်းမဟုတ်ဘူး ရူပဇံကုသိုလ်လည်းမဟုတ်အရူပဇံကုသိုလ်လည်းမဟုတ်ဘာဖြစ်လို့အရူပဇံရူပဇံအရူပဇံမှာရနေမှာမဟုတ်ပဲမဲ့ကုသိုလ်လည်းမဟုတ်ဘူးအကုသိုလ်ကာမဝဒရာကုသိုလ်ပဲကာမဝဒရာကုသိုလ်မှာလည်းထပ်စိတ်လို့ရသေးတယ်ဒီကာမဝဒရာကုသိုလ်ကကိုကဝမ်းမြောက်ဝမ်းသာနဲ့ပြုနေသလားဝမ်းမမြောက်ပဲနဲ့တာမန်ပဲပြုလုပ်နေသလားသင်္ဍန်ပေးနေကဟိုးဝမ်းမြောက်ဝမ်းသာနဲ့ပြုနေတာသောမနတတာကိုကုသိုလ်ဖြစ်တာပေါ့ ဟောသောမနာသားကိုကုသိုလ်ပါလဲဉာဏ်ပါအောင်ဉာဏ်ရှိအောင်သင်ပေးနေသလားဟုတ်လားဉာဏ်နဲ့ဉာဏ်ဖြစ်အောင်သင်ပေးနေသလားအဲဒါဉာဏ်ပါအောင်ဉာဏ်ရှိအောင်သင်ပေးနေတယ်စဉ်းစားတောင်းသင်ပေးနေတယ်ဉာဏ်ရဲ့ဒါမျိုးဆိုရင်တော့ဒါဉာဏတံပြုတ်ဖြစ်သွားတော့အဲ့ဒီဉာဏတံပြုတ်မှာတော့စေတသိက်တွေရှင်းတော့စေတသိက်တွေသူနဲ့အတူဖြစ်တဲ့စေတသိက်တွေရှိတယ်ဒါမျိုးအဲ့ဒီစေတသိက်တွေတွေက စိတ်ဘက်ကကာမဝိရကုသိုလ်စိတ်တစ်ခုယူမယ်စေတသိက်တရားအများကြီးသူနဲ့ရှင်မရှင်မဲ့စေတသိက်တွေအဲ့ဒါမျိုးအဲ့ဒီစေတသိက်တွေတမှာတစ်ခုခုပေါ့နော်အဲ့ဒီမှာဖတ်တာဝိနာတင်ညာဒါကြီးအကုန်ပါတာပဲလေပါပြီးတဲ့ခါကျတစ်ခုကိုအကြောင်းတရားယူမယ်ကျန်တာတွေအကျိုးတရားထင်ရှားရှိရင်သူတို့ကဒီလိုကဖြစ်နေတာတခုအကြောင်းတရားယူမယ်တခုကျန်တဲ့အရာတွေအကျိုးတရားပဲ ဘတ်တာကိုအကြောင်းတရားယူမယ်ဆိုဉာဏ်နဲ့စေတစိတ်စေတတရားအကျိုးတရားအဲ့ဒါကြောင့်အဲ့ဒါတွေကိုချက်ဟောမယ်ဆိုအများကြီးဖြစ်သွားတယ်နော်ကုသိုလ်ပိုင်းမှာဆိုကုသိုလ်ကုသိုလ်ပိုင်းမှာကိုမာကုသိုလ်စိတ်က၈ခုရှိနော်ဒါကဉာဏ်ပါပြီးတော့ဘုရားသင်ပေးမယ်ဉာဏ်ဖြစ်အောင်သင်ပေးမယ်တာဟောတာမန်ဆံကဉာဏ်ဖြစ်အောင်သင်မပေးဘူးပြောနေလည်းဉာဏ်မဖြစ်ဘူးနားထောင်နေတဲ့ပုဂ္ဂိုလ်လည်းဉာဏ်မဖြစ်ဘူးဒါမျိုးပေါ့အဲ့ကြဉာဏ်မပါတဲ့ကုသိုလ်ဖြစ်သွားပြန် ဩဝမ်းမြောက်ဝမ်းသာနဲ့ပြောသင်ပေးတဲ့အခါဆိုသောမနတကုသိုလ်ဖြစ်တော့ဝမ်းမြောက်ဝမ်းသာမဖြစ်ဘူးတာမန်ချမ်းသာသိပြီးဥပက္ခဖြစ်သွားပြန်ရောဒါမျိုးတွေအဲ့ဒီကုသိုလ်စိတ်တွေကလည်းအများရွယ်တို့တခုတခုခွဲလိုက်မယ်စေတသိက်တခုတခုအများကြီးဖြစ်တာဧကောခန္ဓာဒိဋ္ဌနာခန္ဓာအဲ့ဒီအများကြီးပဲချက်ဟောအောင်ဒါတို့ဒီမှာအကျဉ်းချုပ်ဟောတာအဲကြောင့်မကျဉ်းမကျဉ်းဘူးအဲ့ဒါတွေချက်ချက်ချက်ချက်ချက်ဟောလိုက်မယ်စာရွက်တွေအများကြီးရရလိမ့်ဒါခန္ဓာတစ်ပါးကိုအကြောင်းတယ် အကြောင်းတရားအနေနဲ့ထားကြံတဲ့ခန္ဓာသုံးပါးကိုအကျိုးတရားအနေနဲ့ထားအကြောင်းအကျိုးဖြစ်တာပါလေထင်ရှားရှိတဲ့ခိုက်တာအကြောင်းအကျိုးဖြစ်ပြီးတော့ကျေစုပြုတဲ့အတွက်အတ္တိပစ္စည်းလို့တောင်းတယ်နော်ဒါကဒီခန္ဓာတစ်ပါးနဲ့ခန္ဓာသုံးပါးအကြောင်းအကျိုးပဲနောက်တက ခန္ဓာနှစ်ပါးနဲ့ခန္ဓာနှစ်ပါးပေါ့နော်အဲ့ဒီထဲမှာဒါပစ္စယနေအကြအဲ့ဒါသိမ့်မရှင်းဘူးကျင်းချင်းပဲသတ္တောခန္ဓာအရူပဏအញ្ញမညာအတ္တိပစ္စည်း ဟောပြည့်စရာနေတယ်ဟိုပညာဝါဒကြရှင်းရှင်းလင်းလင်းဟောတာဒွေခန္ဓာဒွေနာနာခန္ဓာနာအဲ့ဒီပြည့်စင်တာပြည့်စင်ဟောခုနကကုသိုလ်တွေကလည်းအများကြီးပဲလေရူပကုသိုလ်ခုနဘုန်းကြီးတို့ခုစားသိတဲ့ခိုင်တာမှာဒါကာမောဇရာကုသိုလ်ကိုဇန်နေဝင်စားနေတယ်ဇန်နေရသွားပြီရူပကုသိုလ်ရှိတယ်ရူပကုသိုလ်မှာလည်းပထမဇာကုသိုလ်ဒုတိယဇာအများကြီးပဲအဲ့ဒါတွေထပ်ထပ်ထပ်ထပ်ခွဲပြောရင်ကုသလောဤကောခန္ဓာ ဒိဏနာကရအများကြီးဖြစ်သွားမယ်အရူပကုသိုလ်ထပ်ခွဲပြောမယ်မကုသိုလ်တွေထပ်ခွဲပြောမှာအများကြီးပဲအဲ့ဒါမျိုးအဲ့ဒီတရားတွေဟာခန္ဓာတစ်ပါးကအကြောင်းဖြစ်မဲ့ခန္ဓာသုံးပါးကအကျိုးထင်ရှားရှိတဲ့ခိုက်တာမှာကျေစုပြုပါတယ်အဲ့ဒါအများကြီးပဲနော်ဟောနိုင်တယ်နောက်တခါဘုရားကထပ်ဟုတ်လားနှစ်ပါးကအကြောင်းတရားယူမဲ့ဆိုရင်ဉာဏ်နှစ်ပါးကအကျိုးတရားနော် ထောက်ပံ့တဲ့အနေနဲ့ကျေစုပြုတယ်ထင်ရှားရှိတဲ့ခိုက်တာထောက်ပံ့နေတဲ့ကျေစုပြုတယ်ဒါအကုသိုလ်ပဲဟောတယ်လို့အကုသိုလ်ပဲမှာလည်းဒီတိုင်းဟောသွားတယ်နော်ဒါဒီမှာတော့ဒီကုသိုလ်ပဲပြအောက်ကိုဆက်မခြင်းဒီဒီဘက်ကပြည့်စရာဒီမှာအကုသိုလ်ပဲမှာလည်းဒီတိုင်းမဟောသွားတာအကုသိုလ်စိတ်နော်အကုသိုလ်စိတ်ဟုတ်လားတရားမှန်ရင်လည်းလောဘစိတ်တွေဖြစ်မယ်တရားသိရင်လည်းလောဘစိတ်တွေဖြစ်နေမယ်နော် အကုသိုလ်အနေအကုသိုလ်ဖြစ်သွားတော့အကုသိုလ်တွေဖြစ်တတ်တယ်နော်လောဘစိတ်ဟောလိုချင်မှုအကြောင်းပြပြီးသင်ပြပေးနေတယ်လိုချင်မှုအကြောင်းပြပြီးတော့တရားတွေနားနေတယ်နော်တချို့ကြတော့ကုသိုလ်တာလောက်တာလောဘရှင်တွဲလောက်နော်အထမ်းရွတ်တယ်ဟုတ်လားကိုရာလူရဖို့ကိုအိမ်ရောင်းဖို့ဝယ်ဖို့အစာရဒါမျိုးတွေနဲ့သူကလောဘအကြောင်းပြုလို့ဒါမျိုးတွေ အဲ့ဒါလောဘမှာလည်းလောဘစိတ်က၈ပါးရှိနေအောင်လောမှုစိတ်မှာဆိုရင်ရေပုံရဆိုရင်စိတ်စေတသိက်က22ပါးရှိအတူတူကရှင်နေဖြစ်တော့ဒါရီကလည်း၈ပါးလုံးဒီပြိုင်နဲ့ဖြစ်တာမှာပေါ့ဗျာလောဘစိတ်ကလည်းတစ်ခုတည်းဖြစ်တာပဲလောဘစိတ်မှာလည်းဒါရီကလောဘစိတ်တွေကြီးလိုက်တဲ့ခါကျရင်ဒီလိုချင်မှုလောဘကလည်းဝမ်းမြောက်ဝမ်းသာနဲ့လိုချင်တာရှိတယ် ဝမ်းမြောက်ဝမ်းသာမယ်တာမန်တို့ချင်တာရှိဒီလိုခြင်းမှုဖြစ်တဲ့အခါကျတော့အိုးငါတရားဟောလို့ရတာပဲဘာမှအပြည့်မရှိပါဘူးအဲဒါမျိုးလိုခြင်းမှုကဘယ်လိုပဲဒီလောဘစိတ်ကထထပေါ့နော်ဖြစ်လာရင်တော့ဒီလောဘစိတ်ကတော့အပြည့်ရှိတာပါပဲနော်လောဘဆိုအကုသိုလ်ပဲအကုသိုလ်အပြည့်ရှိတာပဲအပြည့်တန်စရာအပြည့်မရှိဘူးဘာမှအပြည့်မရှိဘူးလို့ယူဆရင်ဒါဒိဋ္ဌိပါတာဟုတ်လောဘဖြစ်မှာတော့อืม အပြစ်ရှိတာပါပဲလောဘဆိုအကုသိုလ်ပဲအဲ့ဒါကြဒိဋ္ဌိမပါတော့ဘူးဟောဒီလိုဒိဋ္ဌိပါတာမပါတာပြီနောက်ကသူများတိုက်တွန်းလို့ဟောတာမျိုးသူများမတိုက်တွန်းမနဲ့ကိုယ့်အကိုလောဘစိတ်နဲ့ဟောတာမျိုးဒါမျိုးလည်းရှိသေးဟာအဲ့ရနေအများကြီးကွဲထွက်သွားတယ်ဒါကြောင့်မို့အေးအကုသလောဧကောခန္ဓာတိဏ္ဍနာကဒီမှာလည်းအများကြီးခွက်ထွက်သွားတယ်ဒေါမနတဒါလောဘ လောဘရင်လားဆိုဒေါသလည်းဒီတိုင်းပဲကိုကတရားရှင်သိမ့်သိမ့်နဲ့ဟုတ်လားစိတ်ဆိုးလာမယ်စိတ်ပြက်လာမယ်အဲ့လိုမျိုးပေါ့အကြောင်းတကူကြားလာမယ်မြင်လာမယ်ဒေါသဖြစ်သွားတယ်အားအိမ်မှာလည်းဒေါသစိတ်ကသူနဲ့အတူရှင်မောရှင်မဲ့တဲ့စိတ်တိတ်တွေရှိတော့အဲ့ဒီထင်ရှားရှိတဲ့ခိုက်တာမယ်ဒီဟာတွေအပြည့်အမြန်လံပေါ့လံခန္ဓာတွေအချင်းချင်းကျေစုပြုသွားတယ်ဒါပညာဝါဒကြာရှင်းရှင်းလင်းလင်းဟောသွားတယ်ပေါ့ဒါမျိုးတွေနားလဲသဘောပေါက်ဖို့ရည်ကြည်တယ်နော်တရော ပြီးတော့မှဒွိဏခန္ဓာနာဒွိခန္ဓာဒွိဏနာခန္ဓာနာအဋ္ဌပစ္စည်းနာပစ္စည်းရောကုသိုလ်ပဲပြအကုသိုလ်ပဲဒီတိုင်းဟောတယ်နော်ပြီးတော့မှအဲတယောခန္ဓာဧကတခန္ဓာတာတယောခန္ဓာပေါ့နာခန္ဓာသုံးပါးအကြောင်းဖြစ်မယ်ဆိုရင်ပြီးတော့ခန္ဓာတစ်ပါးအကျိုးတရားခန္ဓာနာခန္ဓာနှစ်ပါးအကြောင်းအကြောင်းဖြစ်မယ်ဆိုရင်နာခန္ဓာနှစ်ပါးအကျိုးပေါ့နော် ဒီမှာဟောသွားတာသူကပထမတော့ဧကောခန္ဓာဒိဏနာခန္ဓာနာဧကောခန္ဓာအကြောင်းဒိဏနာခန္ဓာအကျိုးနောက်တစ်ခါတယောခန္ဓာအကြောင်းတရားဧကတခန္ဓာအကျိုးတရားနောက်ကကြတွေးခန္ဓာတွေးနာနာခန္ဓာဒီလိုဟောသွားဘုန်းကြီးကတွေးခန္ဓာတွေးနာခန္ဓာကြော်ပြောနေကုသိုလ်ဘက်မှာပဲဖြစ်အကုသိုလ်ဘက်မှာဖြစ်ဖြစ်အဲ့ဒီလိုဖြစ်တယ်လို့မှတ်တာပေါ့နော်အဲတော့အကြောင်းတရားကတကူအကျိုးတရားက တခုဒီဟာတွေအပြည့်မြန်လာလာခြေစုပြုနေတယ်လို့မှတ်ထားဖို့နော်လောဘစိတ်ဒေါသစိတ်အဲဒီစိတ်တွေတခုချင်းခွဲခြင်းအများကြီးဖြစ်လာတယ်နောက်ကုသိုလ်စိတ်မှလည်းဗမောဒရာကုသိုလ်ရူပဝဇ္ဇသူအရူပကုသိုလ်ဒါတွေအများကြီးခွဲထုတ်လိုက်လို့ချင်းရင်ခုနကုသလောဘက်မှာ အများကြီးကိုများသွားတယ်ပါဠိတော်အဲ့တော့ကျင့်ချုပ်ရင်ကုသလောဓမ္မကုသလတဓမ္မတာအတ္တိပစ္စေနာပစ္စယောဒီဘောဝပါဠိလေးကြည့်လိုက်နော် အဲဒီမှာကြည့်လိုက်တာကကြကုသလောဧကောခန္ဓောဒိဏနာခန္ဓာနာအတ္တိဖြစ်စေနာဖြစ်စေရောတယောခန္ဓာဧကတခန္ဓာအတ္တိဖြစ်စေနာပြီးတော့တွေးခန္ဓာတွေးနာခန္ဓာအတ္တိဖြစ်စေဖြစ်စေရောကုသဘယ်မှာလဲဒီတိုင်းဟောတယ်အကုသဘယ်မှာလဲဒီတိုင်းဟောတယ်လို့မှလည်းဒီကုသကအများကြီးခုနလိုခွဲမယ်နော်ကာမဒုရကုသခွဲမယ်ဒုပကုသအရူပကုသအများကြီးပဲကိုယ်စိတ်ထဲမှာဒါမှန်စပြီးအာယုံပြုကြည့်လိုက်ကျဲတယ်ဆိုပဋ္ဌာန်းတရားကြီးကျဲတယ်နဲ့နဲ့ဆိုတာ အကုသိုလ်ဘက်မှာလည်းခုနလောဘတစ်ခုကြည်လိုက်ဒေါသအာဒီစိတ်တွေဒီစိတ်တွေဘုန်းကြီးတို့တဏ္ဍမှာမှဖြစ်နေတာကိုကိလေသာမပယ်သေးတာတွေဖြစ်နေဖြစ်နေဒီလိုနဲ့ပဲကြောင်းကျိုးကြောင်းကျိုးဒီလိုထင်ရှားရှိပြီးကျေစုပြုတတ်တဲ့သဘောကိုအတ္တပစ္စည်းလို့ဒီမှာမယ်ဒါကစတာတော့ခန္ဓာအရူပိနောအညမညာအတ္တိပစ္စေနာပစ္စယောနော်အဲ့ဒီလိုအများကြီးနဲ့နေနောက်တစ်ခုသွားမယ် စတ္တာရောမာဟုတာအညံ့မညံအာဒီပစ္စေနာပစ္စယောဒါလေးသွားမယ်သူကတော့ဒါကြမာဘုတ်တရားစတ္တာရောမာဟုတာအညံ့မညံအာဒီပစ္စေနာပစ္စယောဒီဟာကြတော့ရုပ်ဆိုတာတော့ဖြာကရထဲမှာပါတော့ပညာဝရကြီးဖြာကရကြော်ကြီးရဖြာကရထဲမှာအဲ့ကြမှာဒီမှာဒီ အောင်နာလေးမှာသူအထိမှာမာဘုဒ္ဓနာမနမောနဧကမာဘုဒ္ဓဒိဏနာမအဘောဘောပြန်တက်လာဒီမှာအဲဒီနာလေးမှာဧကမာဘုဒ္ဓနော်ဒီဒီအထိမှာဘုဇာဒါကိုအဲ့ကြတော့ဟောရဟောဟောဒီနေရာမှာကြာသာဇာတမလည်းဒါပါခဲ့တယ်နော်အညာမညာတို့နေတရားတို့ဒါတွေပါတယ်အဲ့ဒါကြောင့်သူကသာဇာတတိဆိုဒါတွေပါခဲ့ပြိုက်အဲ့တော့ကနားလဲခုနားလဲတော့အဲ့တိုင်းပဲ ညာပစ္စယနေတာကြတော့ကျင်းသေးတာပေါ့နော်ဟောတာသတ္တမဟုတာအညမညာအရိပစ္စေနာပစ္စယောမဟာဘုတ်၄ပါးဓာတ်ကြီး၄ပါးအတူတူပဲနော်ဘုန်းကြီးတို့ပထမမှာကြတော့မဟာဘုတ်၄ပါးလို့သုံးတယ်မာသရိပ္ပံတုတ်ပေါ့နော်ဘုန်းကြီးကတရားသင်တဲ့အခါကျမာသရိပ္ပံတုတ်ကိုအဓိကထားသင်တာဒီမာသရိပ္ပံတုတ်တန်ကြတော့ဓာတ်ကြီး၄ပါးလို့ဒီလိုသုံးတယ်အဲဒီနှစ်ခုကအတူတူပဲပေါ့အကြောင်းကိုတရားမှတ်တဲ့အခါ ဒါသိထင်ရှားပါတယ်နော်ဒါကမ္မထံဒါကမ္မထံထင်ရှားတယ်နာကမ္မထံလည်းထင်ရှားတာပဲဘုန်းကြီးတို့နောက်ပိုင်းကျတော့ရှုမှတ်ရှုမှတ်ရင်လည်းတမာရီတွေအကောင်းလာပြီဆိုတဲ့အခါကျတော့ရုပ်တွေပျောက်သွားတတ်တယ်တချို့ညာနေရောက်သွားရုပ်တွေကမထင်ရှားတော့စိတ်ပဲထင်ရှားတော့နော်အဲ့ဒါမျိုးအဲ့ဒီစိတ်ကြထင်ရှားတဲ့ကစတော်ရခန္ဓာအရူပိနောအညာများတွေပြန်ပို့ထင်ရှားစိတ်လေးမှတ်နေရင်လည်းသိနေတဲ့စိတ် နော်ရှုတိစိတ်လေးရှုတိစိတ်လေးမှာ ကာလီလေးအမှတ်ရတာကောင်းတယ်ဒါဝေဒနာခန္ဓာဒါတွေမှတ်လို့မကောင်းဘူးဒါဒုက္ခဝေဒနာနော်ဒေါမနတာဝေဒနာပေါ့မှတ်လို့ကောင်းရင်ဒေါမနတာဝေဒနာဒီဝေဒနာခန္ဓာလည်းထင်ရှားမှတ်လို့ကောင်းလိုက်တာဗျာဒီနေ့စိတ်ဓာတ်ဥပါဒနာမှတ်လို့တော့ကောင်းလိုက်တာပဲစိတ်ကိုလည်းသိနေတယ်နော်ခံစားမှုလည်းပါနေတယ်မှတ်သားမှုမှတ်လို့ကောင်းတယ်ရှုလို့ကောင်းတယ်ဒါလည်းပါနေတယ် အဲ့ဒီစိတ်လေးပေါ်မှာရောက်တော့တင်ပြီးတဲ့ချိန်ပြီးတော့ဝီတဲတို့ဝီရိယတို့အများကြီးပေါ့လေဒါတွေလည်းမှတ်တာဖြစ်စိတ်ကိုမှတ်ရင်းနဲ့လည်းပဲဒါထင်ရှားဒါကြတော့ဝေဒနာမှတ်ရင်းနဲ့ပေါ့နော်သမာဓိအကောင်းတော့ဝေဒနာတွေမှတ်သွားတယ်မှတ်တယ်ကနုနုညံ့ညံ့တိမ်တိမ်မွေးမွေးဥပ္ပခဝေဒနာလေးတွေမှတ်ပြီးဆိုပါအဲ့ဒီချိန်မှာじゃဟောဒီဝေဒနာလေးကိုမှတ်နေတယ်ဒါကြတော့ဥပ္ပခညာပေါ့ဒါကြတော့ဥပ္ပခညာတော့ရောက်သွားရင်ဒီဝေဒနာကခံစားရတဲ့ဝေဒနာလည်းနုညံ့တိမ်မွေးနေ စိတ်ကလည်းတိမ်မွေ့တိမ်တိမ်မွေ့မွေ့လေးပဲကြံတော့ဒါလေးပဲရှုမှတ်တယ်ရှုမှတ်နေတိမ်မွေ့တဲ့သဘောလေးတိမ်မွေ့တဲ့ခံစားမှုသဘောလေးကဒါဝိခဝဉအဲ့ဒါလေးကိုသိနေမယ်ဒါဝဉာဏ်နဲ့ခန္ဓာမှတ်နေတာဥပ္ပခဝဉာဏ်မှတ်နေတာဝိကဝဏမှတ်ရင်လည်းရှုမှတ်တဲ့သဘောလေးဒါလေးတင်ညာလည်းပါနေတာရှုသိစိတ်လေးရှုမှတ်နေတဲ့သဘောလေးဒါလေးလည်းပါနေ ခံစားနဲ့တိမ်မွေ့တဲ့နုညံ့နဲ့ခံစားမှုကလည်းပါနေ။နော်ဒီဘောဒီအာယုံမှာရောက်တော့တင်ပေးတာချိန်ပေးတာကြောင်းကြဆိုင်ပေးတာတတိနဲ့ညာနဲ့ရှုမှတ်နေတာဟုတ်လားဒါတခါတဲ့ခန္ဓာသဘောပဲ။နော်ခန္ဓာတုကိုမှတ်ရင်လည်းဝိညာဉ်မှတ်နေတဲ့တင်ညာတခါရဝိညာဉ်ဒါလည်းပါတယ်။စိတ်ကိုမှတ်ရင်လည်းပဲဒီဟာတွေ့တာပဲ။တခါလေးသဘောတရားလေးမှတ်ရင်လည်းပဲဒီတန်ခဏလေးပါအချင်းချင်းခြေစုပ်ပြုတ်နေသဘောထင်ရှားတယ်။ဒါကတော့ဘုန်းကြီးတို့ဉာဏ်လေး သိမြင်လာမှတမာရီအကောင်းလာမှပိုထင်ရှားနားလေတယ်ဟောဒီစတ္တရောမာဟုရအညမညာအထိပစ္စည်းနာပစ္စယောကြတကယ်လက်တွေ့ဘဝမှာလေတော်တော်နားလေနော်တကယ်ရှုမှတ်နေအကြောင်းဒီပါဠိတော်တွေကပ်ပြီးဘုန်းကြီးတို့ကတရားသင်တဲ့ကဒါတွေနဲ့သင်စတ္တရောမာဟုရအညမညာအထိပစ္စည်းထင်ရှားရှိနေတဲ့ခိုက်တောင်ရှုမှတ်တယ်နော်ဖြစ်ပြီးလွန်သွားတဲ့ကပြန်ရှာကြမလို့ဒါကိုဘုန်းကြီးတို့ ထရံ္ဂရပြောပါတယ်မာဒိဋ္ဌိတာပါဠိတော်ကိုကာပြီးတော့ယုံနာတရားတွေအကြောင်းတိုက်ဆိုင်လာလို့ပေါ်လာတယ်ပြီးတော့ဘယ်ပြောက်သွားမှမသိဘူးနော်မမြင်တဲ့နေရာမကြောင်းတိုက်ဆိုင်မမြင်ရတဲ့ရာတွေတာကြောင်းတိုက်ဆိုင်လာပြီးယုံနာဓမ္မသင်္ခါရီကပေါ်လာတယ်နောက်မမြင်ရတဲ့အရာကိုပျောက်သွားတယ်လက်ဆက်ဥပမာနဲ့ပေးသွားတယ်မာနေဒီကပါဠိဒါလည်းအတူတူပဲယုံနာတရားထင်ရှားရှိတဲ့ခိုက်တာမဲ့ကျေးဇူးပြုတဲ့သူအဋ္ဌိပစ္စည်းပဲ အဲ့ဒီထင်ရှားရှိတဲ့ခိုက်တာမဲ့ဘုန်းကြီးတော့မြင်အောင်မှားတာပေါ့နော်ဝိစုပါတော်ဝအာကာတိမာနေရိတာပါဠိလေးနဲ့ကိုယ်ပြောမယ်နော်အာဒန္တနာတော်အာယံဒီယုံနာတရားတွေဟာမမြင်ရတဲ့အရာအကြောင်းတိုက်ဆိုင်မမြင်ရတဲ့အရာတွေတာကနေပြီးတော့အကြောင်းတိုက်ဆိုင်လာဖြစ်လာနောက်ပြီးတော့ဘင်္ဂကိစ္ဆံတရားဓာတနံဟောပြီးတဲ့ခါကျဖြစ်ပြီးတဲ့နောက်ကကျမမြင်ရတဲ့အရာပျောက်သွားဘယ်မှမရှာတွေ့လို့ရှာမတွေ့ဘူးလေဒီယုံနာတရားတွေ ဘာနဲ့ဥပါပြီလဲဝိစုပါရောဝအာကာတိကောင်းငင်မှာလျှက်စည်းလက်တယ်လို့ပဲကောင်းငင်ကလျှက်စည်းလက်နေလက်တက်ခိုက်တာမှကြည်ရတယ်လေလက်တက်ခိုက်တာမှဘယ်လိုလက်တလဲဆိုပြောလို့ရတာလက်ပြီးတော့လေရှားလို့မတွေ့တော့မလက်ခင်ကလည်းလက်ညှိုးထုတ်ပြလို့မရအောင်လက်ပြီးတော့လည်းပြလို့မရအောင်လက်နေတဲ့ခိုက်တာမှမရအောင်ကြည်ရဒီလိုပဲယုံနာတစ်ပါးခန္ဓာ၅ပါးယုံနာတရားတွေကဖြစ်ပြီးပြောက်သွားတာအဲ့ဒါကိုပြောပြောမာဘုဒါက ယုံနာနေနော်နံခန္ဓာ၄ပါးကြည့်တော့လေဒီတိုင်းမှာမာဟု၄ပါးကြည့်နေဒီတိုင်းဆက်တော်တော်မာဟုတာအညာမညာအတိပိစေနာဖြစ်စေရောအဲ့တော့ဓာတ်ကြီး၄ပါးဒါကဘုန်းကြီးတို့တရားလုပ်နေတယ်ပတ်သက်လို့ဘုန်းကြီးတို့ကဒီမှာသုံးချခြင်းကျင်လာမြတ်ပဋ္ဌာန်းဆိုတရားလုပ်ငန်းစဉ်နဲ့ပတ်သက်ထောက်ကူပြုဖို့ရည်ကြည်ထောက်ကူပြုအောင်ဘုန်းကြီးတို့သင်ပေးရမယ်တောင်းရှိတော့ဓာတ်ကြီး၄ပါးဓာတ်ကြီး၄ပါးသဘာဝဒါဘုန်းကြီးတို့သိရတော့သိထားမှာ ရှုမှတ်တတ်တော့သတ္တရောမာဟုဒဓာကြီးလေးပါဆိုပါလေပတဝိတအာဘောဒဒေဇောဒဝါယောဒပတဝိတရဲ့သဘာဝတွေကဘာတွေလဲဒါတွေသိထားတယ်မာတဲ့သဘောပြောတဲ့သဘောကြမ်းတဲ့သဘောချောတဲ့သဘောလေးတဲ့သဘောပေါက်တဲ့သဘောခန္ဓာကိုယ်ကြည်နေသိတာမာတဲ့သဘောဟောဘုန်းကြီးတို့ဒီမှာထိုင်းနေတယ်ထိုင်းနေတယ်ကစထိုင်ကသာတော့ဟုတ်လားဆိုပါလေးနဲ့ပါလေးထိုင်းနေဟောကอืม ပျော့ပျော့တွေ့တော့နောက်ကြလည်းမာလာတာမာတယ်သူကပျော့တယ်သူကဘုန်းကြီးတို့ဒီဒီကနေ့လက်ကိုဒီလိုကင်ကြည့်ပါသာသာလေးဆိုရင်ပျော့ပျော့ပြနာနာဆိုရင်မာဒါပထဝီတိုက်သဘာဝလေးကျန်းတဲ့သဘောချောတော့ပုတ်ကြည့်လိုက်ကိုတနေရာချုံနေရာမှာကျန်းနေချုံနေရာချုံနေအဲ့ဒါမျိုးကိုခန္ဓာကိုယ်ကြီးပဲပေါ့ကိုသွားထိတ်လေးဒီပုတ်ကြည့်ပါရှာတယ်ကြံ့ကြံ့တွေ့ဟောဒီပစောင်ရှာနေပုတ်ကြည့် ချောချောတွေ့တာအဲကျမ်းတဲ့သူကလည်းပထဝီဓာတ်သဘောချောတဲ့သူကပထဝီဓာတ်သဘောဟောအသက်ကြီးလာပြီကျမ်းမာကြီးမကောင်းလာရောထားတယ်ခဏကြီးကလေးပါသေးနော်ကျမ်းမာကြီးကောင်းနေတယ်ကျွန်တော်သွားတာလာတယ်ပေါ့ပါတွက်လက်လေးတဲ့သဘောကပထဝီဓာတ်ပေါ့တဲ့သဘောပထဝီဓာတ်ဒါတွေဒီခန္ဓာကိုယ်ကြည့်နေမြင်တာပဲအဘောဓာတ်ယူစည်းတဲ့သဘောဖွဲ့စည်းတဲ့သဘော နာရီတွေယိုကျနေတယ်မျက်ရည်တွေယိုကျနေတယ်တွေတွေကတကမတ်ဆမာရီအာမကောင်းနေရတာတွေတွေခဏခဏမျိုးချနေတယ်ဒီခဏခဏယိုကျနေဒါတွေလည်းသိတာအဲကျင်ငယ်တွေတက်ရွယ်ကြည်လာတော့ညာညာတင်ငယ်တွေခဏခဏစွန့်အောင်ယိုထွက်ပိုးရိုက်တဲ့ຢာတွေချွေးတွေယိုထွက်နေဒုတွေကထိခိုက်သွားတယ်တွေးတွေယိုကျနေယိုစီးမှုသဘောတွေတွေ့နေတာတက်ကြည်လာလေတွေ့လာလေတက်ကြည်လာလေတွေ့လာလေ ဖွဲ့စည်းတဲ့သဘောဖွဲ့စည်းတဲ့သဘောလုံခဲတဏ္ဍပုံတဏ္ဍတွေ့တာပေါ့နော်ဒါကဘုန်းကြီးတို့ခန္ဓာကိုယ်ကမသေးခင်ဘူးလုံခဲတာလားသေသွားရင်တည်းရေတွေထွက်သွားပြီး၆ခါပြီးနောက်တော့အယူအဆမှုံချိန်မွသွားတာမှုံပါဘုန်းကြီးတို့ဒါကြတော့ချက်တက်ပြုတ်တတ်တဲ့ဝါသနာပါတဲ့လူတွေကိုသိတာဂျုံမုံတို့မဲပယ်မုံတို့ရေနဲ့လောတော်လောလုံးလိုက်ခဲလိုက်တခါအလုံးခိတ်ဖြတ်တော့ဒီမဲ့ခန္ဓာကိုယ်ကဒီတိုင်းဒါလုံးခဲတာ တိတ်ဖြော်လိုက်ရင်လည်းဟိုမှာအရေးဖြစ်သွားဒီခန္ဓာကိုယ်ရဲ့ဒီတိုင်းမှာတည်သွားတဲ့အခါကျတော့အရေးတွေထွက်သွား6ကနော်နောက်ပဲအယိုးချံရိုးတွေကလည်းကြီးမွားပြည့်စည်ဖွဲ့စည်းတဲ့သဘောမျိုးဒါတွေ့ရတာဟိုမြတ်ထုတ်တာအကောင်းကြီးမြတ်ထုတ်တာနော်ပူတဲ့အခါဒါအခုကြဘုန်းကြီးတို့ဒီမှာကြအေးနေတဲ့အခါကျဒီဝိစားတွေကမဖြစ်မနေမဝတ်ပြန်လည်းအေးပတ်ပြီးဒုက္ခဖြစ်မှာဒါမျိုးကျိုးစည်းတဲ့သဘောအကောင်းကြီးတို့မြတ်ထုတ်တာလို့ဘောဖွဲ့စည်းတဲ့ဘောကိုယ်ခန္ဓာကိုယ်ကြီးနဲ့သိတာ ပူတဲ့သဘောဤတဲ့ခန္ဓာကိုယ်ကြီးပူတဲ့သဘောလည်းတွေ့တာပဲအေးတဲ့သဘောလည်းတွေ့တာပဲဒီဒီခန္ဓာကိုယ်ကြီးပဲနော်တွေ့ကြပူလိုက်တွေ့ကြအေးလိုက်ဒါပဲနော်ဝါယောဒထောက်ကံတဲ့သဘောတွန်းကံတဲ့သဘောနော်ထောက်တာဟောဒီမှာခန္ဓာကိုယ်မမဖြစ်ရင်ဒါဝါယောဒကထောက်တာပဲစိတ်ကြောင့်မစိတ်စောဝါယောဒထောက်ပေးလိုက်စိတ်ကရော့တိုင်းခေါင်းကလည်းငိုက်ကြဟောစိတ်ကပြန်တင်လိုက်ဟောမှတ်တာစိတ်ကြောင့်မစိတ်စောဝါယောဒကဖြစ်တာစိတ်ကြောင့်မစိတ်စောဝါယောဒဒီလိုဖြစ်တာ နော်တွန်းကန်တဲ့သဘောဟောဆိုကိုယ်ရတဲ့သဘောဒါစိတ်စားဝါယုတ်တာစိတ်ကြောင့်ဟာကိုယ်ကျင်တဲ့ဆိုကိုယ်ကျင်တဲ့စိတ်ဖြစ်လိုက်တယ်နော်ကိုယ်ရသွားဆန့်ကျင်တဲ့ဆန့်ကျင်တဲ့စိတ်ကြောင့်စိတ်စားဝါယုတ်တာတွန်းတွန်းပဲဒီခါတလေဘုန်းကြီးတို့ဗာပြဲတချို့ဈာမမကောင်းတော့လေဖြတ်သွားပြီစိတ်ကကိုယ်ကျင်တယ်ဒါကြောင့်ကိုယ်လိုဆန့်လို့မရဘူးစိတ်ကဆန့်ညာမလုပ်လို့မရဒါဝါယုတ်တာလေဖြတ်သွားတယ်ပေါ့အမျိုးမှာအဲ့တော့ဒီသဘာဝလေးတွေသိထားတရားထုတ်ပြီဆိုရင် ရုပ်ကိုကြည့်ရင်ရုပ်28ပါလို့ဘယ်မြင်လိုက်မှာလို့ဗျာဘုန်းကြီးတို့တွေတမာရီအားမကောင်းသေးတမာရီအားမကောင်းသေးရင်ဘာကိုကြည့်လို့မြင်လွယ်ဆိုဓာတ်ကြီး၄ပါးမြင်လွယ်ရုပ်ကရုပ်က28ပါရှိတယ်28ပါကိုမာဘုတ်၄ပါဥပါဒ၄ပါဒီမှာဒီပဋ္ဌာန်းမှာဟောထားနိခုနဒီပါဠိလေးကြည့်လိုက်ဒါလေးနည်းနည်းပေါ်တင်ကြည့်လိုက်ပေါ်တင်ကြည့်လိုက်ဟောဒီမှာသတ္တမာဘူတာဥပါဒရူပနာဟမ် မာဘုတ်၄ပါးယုတ်က28ပါးရှိတယ်မာဘုတ်၄ပါးဥပါဒယုတ်24ပါးယုတ်28ပါးဒါဒီဥပါဒယုတ်တွေကမြင်မြင်ခဲမြင်ဖို့ခက်တယ်ဓာကြီး၄ပါးရမြင်တယ်ဥပါဥပါဒယုတ်ဆိုတော့ပတ္တာရယုတ်၅ခုသကုပတ္တာရယုတ်သောတာပတ္တာရယုတ်ခန္ဓာပတ္တာရယုတ်စေဝါကာယပတ္တာရယုတ်သကုပတ္တာရယုတ်ကယောဂီတို့ဘုန်းကြီးတို့ကမျက်စိကိုယ့်အကိုရှုမှတ်ကြည့်ပါမြင်နေမြင်နေဟောမျက်စိကိုတတိထအမှတ်ကြည့်လိုက် မျက်စိအကြည့်ယောဂမတွေ့ဘူးပြဘာဖြစ်လဲဒီဓာတ်ကြီးလေးပါပဲမျက်စိမှာပူတာတွေ့မယ်အေးတာတွေ့မယ်တောက်တာတွေ့မယ်လေးတာပေါ့တာနော်တင်းတာဒါပဲတွေ့တာဓာတ်သဘောဟာလေဓာတ်သဘောတွေပုံတွေ့ဒါကြောင့်မို့စမှခါစားမှာတော့ဘုန်းကြီးဓာတ်ကြီးလေးပါထင်ရှားတယ်နော်ဝိပဿနာဓာတ်ရသွားတဲ့ပုံကိုဆိုရင်ရုပ်ကိုမှတ်ရင်တော့ဓာတ်ကြီးလေးပါထင်ရှားတယ်ဓာတ်ကြီးလေးပါသဘာဝမြောင်ကြည့်ပေါ့ အဲကြောင့်မို့တရားမှတ်တဲ့အခါကျဘာလို့မြင်အောင်ကြည့်ရမလဲဘာလို့သိအောင်အထောက်ရမလဲဒါတွေအခြေကြည့်တော့ဒါတွေကဒီပါဠိတွေကြည့်ပြီးဘုန်းကြီးတို့သင်ကြတော့ဆရာတော်မဟာဝုဒ္ဓအញ្ញမညာအဋ္ဌိပိစေနာပြီးတော့ဒါကြည့်ပြီးသင်တာအဲကြောင့်မို့ရုပ်ကိုကြည့်တဲ့အခါကျအကုန်လုံးမြင်မှမမြင်နိုင်တော့မြင်နိုင်တဲ့ရုပ်ကိုစာမြင်နိုင်တဲ့ရုပ်ကိုဘုရားဘာဟောတာဆတ္တရောမဟာဗုဒ္ဓအញ្ញမညာအဋ္ဌိပိစိဏပစ္စယောအဲ့မှာသဘောပေါက်ဖို့ရာကြတော့ဟုတ်လား ဓာတ်တစ်ပါးရဲ့သဘာဝကြည့်ဓာတ်သုံးပါးရဲ့သဘာဝအတူတူဖြစ်ပြီးကျေစုပြုထင်ရှားရှိပြီးကျေစုပြုအဋ္ဌိဆိုတာကဥပတိပြားပြီးထင်ရှားရှိနေပစ္စုပန်ခိုက်တာမှာထင်ရှားရှိပြီးကျေစုပြုဒီမှာကြည့်လိုက်ဧကမာဘုဒ္ဓံဒိဏနာမာဘုဒ္ဓနာအဋ္ဌိပစ္စေနာခုနအဋ္ဌိပစ္စည်းအဲခုနပထဝီဓာတ်ကြီး၄ပါးပေါ့ဓာတ်ကြီး၄ပါးလို့တာမန်ပဲပြောတာနော်သဘာဝလက္ခဏာ12မျိုးလောက်ထွက်လာနော်အောက်ကသဘာဝလက္ခဏာလေးနဲ့ရှင်းကြည့်လိုက်မယ်နော် ပဲကြည့်ဒီမှာကြည့်လိုက်ကိုကဒီဈဉ္ညာလျှောက်တဲ့ခါဆိုရင်တော့သူကအဲ့မှာထင်ရှားတာပြောဈဉ္ညာလျှောက်တဲ့ခါကျရင်ဘုန်းကြီးတို့ကဥမာဆိုတော့ဈဉ္ညာလျှောက်တယ်ဆိုညာလန်းနဲ့ပဲလန်းနဲ့ပေါ့လန်းညင်တဲ့စိတ်ကြောင့်မို့စိတ်ဇဝါရောတတ်တယ်တန်းညင်တဲ့စိတ်ဖြစ်တဲ့စိတ်ဇဝါရောတုံးထွက်ပဲ၆ရက်ဒီလိုတုံးဝင်ပါဒါတုံးကံတဲ့သူဒါပေမဲ့တမာရီအားမကောင်းသေးဒီတုံးကံတဲ့သူကသိမထင်ရှားဘူး နင်းချလိုက်တဲ့အခါမှာမာတဲ့သဘောလေးကထင်ကြဒါကြောင့်ဘုန်းကြီးကြီးတဲ့ပုဂ္ဂိုလ်များဆိုရင်တော့နင်းချတဲ့ခိုင်းတာမာတဲ့သဘောလေးတိပိပိပိရှောင်းခတ်သက်သက်ရှောင်းရင်ဒုက္ခတဲ့သဘောတိတ်ကိုမထင်ရှားဘူးမာတဲ့သဘောနင်းတဲ့ခိုက်တာမာတာလေးမာတာလေးမာတာလေးတိတိတိတိနောက်ကြတော့ဒီမာရတဲ့သူတစ်ခုတည်းဖြစ်တော့ဓာတ်ရဲ့သဘောတဘာဝတွေကဒီဓာတ်ကြီးလေးပါတွဲဖြစ်မာရသိဉာဏ်နဲ့ယုတ်စင်းမှုပူမှု မာရတိမာရပရိဝိတတိအဘောဒထေဇောဒဝါယုဒနဲ့သိလိုက်ဒါကိုပြောတယ်ဧကမာဘုဒ္ဒံဒိဏနာမာဘုဒ္ဒနာအတိပိစေနာပိစေဒါမျိုးခုနကဝါယောဒတုံးကလည်းသွားသိရင်တုံးကလည်းသွားလည်းသူ့ကြဖြစ်တာမဟုတ်ဇာနဲ့တတိနာတွေ့ဖြစ်အဲ့တော့ခြေတလမ်းမှာသဘာဝတစ်ခုတော့မြင်အောင်မှတ်ဖို့နောက်ကြသမာရိယကောင်းနေဇာနဲ့သဘာဝတွေမြင်လာလေဒါရှားစရာမလိုဘူး ထင်ရှားရှိနေတဲ့ခိုက်တာမှာပဲထင်ရှားရှိနေတဲ့အတိုင်းမြောင်ကြည့်ရမယ်ဒါ artificial ခေါ်တယ်ပြီးမှရှားနေတာ artificial မဟုတ်တော့ဘူးသူကပျောက်ကွယ်သွားဥပတိပင်ထင်ရှားရှိတဲ့ခိုက်တာပြစ္ဆုတ်ပါခိုက်တာမှာပဲဒါမြောင်ကြည့်ရဟုတ်တွန်းလို့ဟုတ်လားလှမ်းတဲ့ခိုက်တာမမြောင်ကြည့်တွန်းကန်တဲ့ဘောစိတ်ကြောင့်မစိတ်စောဝါရုတ်တိုက်တွန်းလိုက်တယ်ခြေတော်ရက်ဒီလိုရွေ့သွားရွေ့သွားမှုနဲ့တစ်ခါတလေလေးပြီးတွန်းတာတွေပေါ့ပြီးတွန်းကန်တာပူပြီးတွန်းကန်တာတွေစာရဒါမြင်တာပေါ့ တမျိုးမျိုးမြင်တော့အဲ့ဒါမျိုးမြင်အောင်ကြည့်ဒါကြောင့်ဘုရားဧကမဘုဒ္ဓံဓာတဘောဓာတဘာရဲ့တဘာဝတွေထင်ရှားရှိတဲ့ကကြည်နေရင်ဒိဏမဟာဗုဒ္ဓနာဓာတ်သုံးပါးရဲ့တဘာဝတွေကလေထင်ရှားရှိတဲ့ခိုက်တာမှာကျေစုပြုနေတယ်ဒါအတ္တိပစ္စေနာပစ္စယောအလုတ်တဘောလည်းထင်ရှားတယ်နော်ဒါမှတ်တာဥမာထိုင်နေထိတယ်မှတ်တယ်ရုပ်ကြီးမှတ်နေတာလေထိုင်နေထိတယ်မှတ် ထိုင်နေဆိုကြအဲ့ဒါအဲ့ဒီမှာလည်းပြဿနာပေါ့တချို့ထိုင်နေထိတယ်မှတ်တယ်ဘာတိအောင်မှတ်မယ်ဆိုမသိရှိဘူးထိတဲ့နေရာလေးကြည့်ထိတဲ့နေရာလေးကြည့်လေရတယ်လေထိုင်နေထိုင်ရုပ်ကြည့်ရပူထိုင်လားအေးထိုင်လားလေးထိုင်လားဒါကြည့်ရရုပ်တဘာတခုတော့မြင်အောင်ကြည့်ရမှာပေါ့ရုပ်တဘာဝတခုကြည့်ဉာဏ်နဲ့ရုပ်ဒီမှာဓာတ်ကြီးလေးပါးတဘာဝတခုမြင်အောင်ကြည့်တဘာဝတခုမြင်ဉာဏ်နဲ့တတ္တမြင်ပါ တစ်ခုလောက်တော့မြင်အောင်ကြည့်ပေါ့တပါးတွေအောက်ကတော့အများကြီးထိတယ်တဲ့ထိတဲ့နေရာလေးထိတဲ့နေရာလေးပူထိလားအေးထိလားလေးထိလားဒါဒီသဘာဝလေးမြင်ကြည့်ပေါ့ကျော့ပါဇက်ကတိုင်းနေတိတိုင်းနေတိဒါပဲဆိုတော့ဘာသဘာဝမှမမြင်ဘူးဒီသဘာဝလေးတွေကိုဗြဟ္မသဘာဝမြင်အောင်ရှုပြီးတော့မှသဘာဝတွေဟာတခုတည်းမဟုတ်တမားတွေအောက်ကောင်လည်းအများကြီးဖြစ်လာနိုင်တယ်ပြီးတော့ဒီသဘာဝတွေကအတူတူပါဖြစ်ပြီးကျေစုပြုနေတယ် ဒါကိုကြောင်းကျိုးလို့လည်းသုံးတယ်နော်အတူတူကပြည့်ပြည့်ကျေစုပြုတယ်နော်ဧကမဝုဏဓာတဘာရဲ့သဘာဝကိုကြည့်နေဓာသုံးပါးသဘာဝတွေကလည်းဒီထင်ရှားရှိတဲ့ခိုင်တမှာကျေစုပြုနေတယ်လို့ဒီလိုပြောတော့ဟိုကိုကဓာသုံးပါးသဘာဝတွေမြင်လိုက်တယ်ဟုတ်လားဈဉ္ညာလျှောက်တယ်ဓာသုံးပါးသဘာဝတွေမြင်ကျန်တဲ့ဓာတဘာသဘာဝလည်းအတူတူကဖြစ်တယ်ထင်ရှားရှိပြီးကျေစုပြုနေတယ်သိတာပဲအတ္တိပစ္စေနာကြနော်ပစ္စုပန် လည်းဖြစ်မယ်ဥပတိပေဟာပြစ္ဆုတ်ပါခိုက်တာမှာထင်ရှားရှိပြီးကျေစုပြုတော့ဒီဓာတ်တဘာရဲ့တဘာဝကိုကြည်နေဉာဏ်နဲ့ဓာတ်သမဝတဘာဝမြင်ပါဓာတ်နှစ်ပါးရဲ့တဘာဝကိုကမြင်လိုက်ဓာတ်သုံးပါးတဘာဝမြင်ပါဒါကိုဘုရားကပါလဲဆတ္တရောမာဟုတာအဉ္ဉမညာအဋ္ဌိပိစိဏပိစိယောသာရဏပိစိလည်းဒီတိုင်းဟောခဲ့တယ်နော်အဉ္ဉမညာပိစိယောနေတပိစိယောအတူတူပဲဒါမျိုးတွေဟောတာဒါမျိုးတွေနားလဲတာရှုနီးလဲနားလဲသွားမယ်ပဋ္ဌာန်းပိစိလည်းနားလဲသွားမယ် ဒါဆိုကိုယ့်အတွက်တော်တော်လေးအထောက်အကူပြုချင်ကြိုးများတော့နောက်တစ်ခုလေးကြည့်လိုက်ပါ နောက်တစ်ခုကြအောက်ခဏိကနေနာမရူပံအညမညာအတ္တိပစ္စေနာပစ္စယောအောက်ခဏိကနေဆိုပရိသန်နေတီးနေတဲ့ခဏလေးကိုပြောတာဟောဘဝတစ်ခုကတေသွားတယ်ဒီဘဝဖြက်လာပရိသန်နေဖြစ်နေတဲ့အခိုက်အတန့်ကိုပြောတာ အဲ့ဒီပရိသန်นี่တည်တဲ့ခိုက်တံကဒီမှာယုံနာယုံနာနှစ်ပါးဆိုဖြစ်တဲ့ဘုံဘွားတွေကိုတခါပြန်ကြည့်ရမယ်ဟောအရူပဘုံကြီးဘာလို့မှကြည့်လို့မရဘူးသူကနာမဲရှိတာဟုတ်ဒီမှာကအောက်ကနေကနေနာမရူပံဟောတာနာရောယုတ်ကနှစ်ခုလုံးဖြစ်တဲ့ဘုံခန္ဓာ၅ပါးလို့ရတဲ့ဘုံပြစ္ဆောကာရဘုံလို့ခေါ်တယ်ဟွအဲ့ဒီဘုံတွေကိုကြည့်ရဟွ ကိုကတော့ဘုန်းကြီးတို့ကလူပုံကိုကလူပုံနေရဆိုလူနားလျေအောင်ပြောကြရတော့ဗောဗျာနော်လူကြီးဟုတ်လားဘုန်းကြီးတို့ဘာတစ်ခုကတေးလာတယ်ဒီဘက်ဘွားရောက်လာတယ်ဒါကြတော့ဟိုမရဏတာနာဝီထီလေးနော်ဒီဝီထီလေးနဲ့ကြည်ပြောဒီပိုင်းနဲ့ဒါတွေပဲအရင်တုန်းကပြောခဲ့ပြီးသားတွေပဲထပ်ထပ်ပြောရအောင်အတူတူပဲဟောတော့အသက်ဆမ်းမှာမဟုတ်ဘူးနော် ပြေစားတော်ဝီထီမရဏတာနာဝီထီလေးကြည်လိုက်အဲ့မှာကြည်ဟောရင်ဘောဘာတစ်ခုကဟောရုပ်တေးသွားတယ်နော်တေးသွားဒီဘက်ဘွားရောက်လာတယ် ရောက်လာတော့ပရိသန်တွေတီးနေတဲ့ခိုက်တံအောက်ကနေကြတယ်အဲ့ဒီပရိသန်တွေစိတ်ဥပခိုက်တံတွေကိုပြောတာပရိသန်တွေခိုက်တံတွေကိုပြောတာနော်ပရိသန်တွေတီးနေတဲ့ချိန်ပရိသန်တွေတီးတယ်ပရိသန်တွေစိတ်ဖြစ်တဲ့ချိန်ပေါ့နော်ပရိသန်တွေစိတ်မှာ ဥပတိပင်ရှိတာဟုတ်ဥပတိပင်ထိုက်ဒီပရိသန်တွေစိတ်ပြစ္ဆုတ်ပံခိုက်တံတီးနေတဲ့ခိုက်တံနော်ဥပတိပင်ခိုက်တံဒါကိုပြောတယ်အဲ့ဒီချိန်မှာဘုန်းကြီးတို့ သူနဲ့အတူနိဒာနဲ့စိတ်ဖြစ်ရင်ဘာဖြစ်စေတသိက်တွေဖြစ်တယ်ဒါရင်လားဆိုဒီစိတ်စေတသိက်တွေကမိယာဝတ္ထုယောမရှိဘဲနဲ့မဖြစ်ဘူးမိယာဝတ္ထုယောကရှိရတယ်နော်ဒါကဝတ္ထုဒီစိတ်ရဲ့တဘာဝဝတ္ထုယောကိုမိပြုဖြစ်တယ်တကယ်တမ်းကျတော့ဒီသူနဲ့အတူတခါတည်းရုပ်တွေကဘယ်နှခုလောက်ပြက်လာ30ပေါ့ကလစီ30တန့်ဖြစ်တယ်ပရိသန်နေဒီ ပဋိသန္ဓေစိတ်ဖြစ်တာနဲ့ပဋိသန္ဓေစေတသိက်လည်းပါလာပြီသူနဲ့အတူတူကဘာတွေဖြစ်လာလဲပဋိသန္ဓေတရားနဲ့တရားနဲ့ကာယတတကလစီစကုနော်ဘုဒ္ဓရုပ်ပြီးတော့ဘုဒ္ဓတတကလကစကုပြီးတော့ကာယပါလေဘာဝတတကလကစကုနော်အဲ့တော့ရုပ်ပေါင်း30ဒါကမ္မစာရုပ်တွေပဲဒါကံကြောင့်ဖြစ်လာဒီပဋိသန္ဓေစိတ်တွေဒီကမ္မစာရုပ်ကံကြောင့်ဖြစ်တဲ့ရုပ်ကိုကမ္မစာရုပ်လို့ခေါ်တာ အဲ့ဒီထဲမှာအဓိကကြတာပါလေဖရိယဝုထုယုတ်ကိုပြောခြင်းဘာဖြစ်လို့ဒီပရိဒဏ်နေစိတ်ဖြစ်ဖို့အတွက်ဒီဟရိယဝုထုယုတ်ကိုမှီပြီးဖြစ်ရစိတ်ဆိုတာဝုထုယုတ်တကူကိုမှီပြီးပြောတော့ဝုထုယုတ်မဖြစ်ပဲနဲ့ဒီလိုဝုထုယုတ်ကသကုဝုထုသောတာဝုထုကာနာဝုထုစေငဝုထုကာယဝုထုဟရိယဝုထုဒါပဲဒီဝုထုယုတ်၃ခုကို6ခုကိုမှီပြီးဖြစ်တယ်ဒီနေရာမှာပရိဒဏ်နေစိတ်စစ်တည်းမြင်သိစိတ်လည်းမဟုတ်ဘူးဈာတိစိတ်မဟုတ်နန်းသိစိတ်မဟုတ်စာတိစိတ်မဟုတ် ပရိသန်နေစိတ်ပရိသန်နေစိတ်ဆိုပဲအရိယဝတ္ထုအရိယဝတ္ထုရုပ်ဆိုတာနှလုံးသားပေါ်မှာတီးနေလက်တစ်ဖက်လောက်ရှိတဲ့သွေးပေါ်မှာတီးမိဖြစ်တဲ့ရုပ်မျိုးကိုဆိုတော့ဒါတကူလုံးလည်းပတ်ကောင်းလည်းရောက်မယ်အကြောင်းမနှလုံးနဲ့ကောင်းတချို့ကအရိယဆိုဟိုလိဗ္ဗာမြေရကြခေါင်းမှာဥနောက်မှာဒီလိုတော့အရိယစိတ်နှလုံးဒါအကုန်လုံးပြောလို့ရပါဒီလိုလည်းပတ်နေတယ်အကုန်လုံးတည်ရှိနိုင်တယ် ဒီတော့ဒီပရိသတ်နဲ့စိတ်လေးဟာမိယာဖြစ်မှမိယာဥဒုယုတ်ရှိမှဟရိယဥဒုယုတ်မိပြုဖြစ်တယ်မိပြုဖြစ်တဲ့ဆိုမှ तू ဟာအတူတကွဖြစ်လာနော်ဒါတော့ဘုန်းကြီးတို့ပဋ္ဌာန်းမှာအိုးပြိဿသုံးပါလဲဒါပြောတော့ဝိညာဏပိစ္ဆာနာမရူပနာမရူပပိစ္ဆာဝိညာဏနှစ်ခုလုံးဖြစ်နိုင်တယ်ဟောများသောရင်သိတာဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်ဒီလိုချင်းမဟုတ်ဘူးသူကအတူတကွဖြစ်တာ အဲ့တော့ဟိုကြောင့်ဝိညာဉ်ရောက်နာယုတ်ဖြစ်တယ်ပဲဒီဟိုသူကဒီပါဠိတော်အတိုင်းပဲသိထားတာဟုတ်မဟာဝရဏသုတ်တွေနဲ့ဘုန်းကြီးပြန်ရှင်းခဲ့တယ်လေဒါတွေကသင်ထားမှသိတယ်နာယုတ်ကြောင့်ဒီမှာဒီခုနဒီမဟာဝုရာဒီဩက္ကနေကနေနာမရူပညာတော့နာယုတ်နဲ့ယုတ်ကဒီမှာနော်ထေရရှိတဲ့ခိုင်မှာအချင်းချင်းကျေစုပြုတာဟုတ်အတူတူကဖြစ်လာတာနန်ဆိုတာကဒီမှာကတိတန်နေစိတ်စိတ်တွေကိုပြောတယ် ရူပံကဟရိယဝတ္ထုယုတ်ကိုပြောတယ်ဒီပရိသဏိစိတ်စေတသိက်ကအောက္ကဏိခတိဆိုပရိသဏိခဏပရိသဏိတည်တဲ့ခိုက်တန်ကိုပြောတယ်ပရိသဏိတည်တဲ့ခိုက်တန်မှာစိတ်စေတသိက်ဒီစိတ်စေတသိက်ကမရဝတ္ထုယုတ်မရှိဘဲနဲ့ရှိဘူးမရဘူးမတည်နိုင်ဘူးဆိုပါဟရိယဝတ္ထုယုတ်ကိုဒီဟရိယဒါရီကမိဖြစ်တယ်ဒီလိုကဖြစ်ပြီးမှဖြစ်တာဘယ်သူကအရင်ဖြစ်တယ်ဘယ်သူကတော့ဖြစ်ဒီလိုပြောလို့မရဘူးဒီလိုကဖြစ်လာတာသာဇာတတ္တိတယ်အဲ့ဒီပစ္စည်းကြတော့ဒီဟာတွေထင်ရှားရှိခိုက် လူလူကချင်းချင်းမိပြုပြီးတော့ဟုတ်လားလူလူကဖြစ်ပြီးကျေးဇူးပြုတယ်ဒါကိုပြောတယ်ဒါကြောင့်မို့သူကဝိညာဏပိစ္ဆာနာမရူပံကြီးအသေးမှတ်မထားဘူးနော်အဲဒီခါကျတော့ဝိညာဉ်အရင်ဖြစ်ပြီးနာယောကနောက်မှဖြစ်သလိုဒီလိုထင်သွားမဟုတ်ဘူးသူတို့ကအတူတူဖြစ်တာထင်ရှားရှိတဲ့ကအတူတူဖြစ်ပြီးကျေးဇူးပြုတဲ့သဘောပဲအဲကြောင့်မဟာဝရဏတုတ်ရရှင်းတယ်ဘုရားဝိညာဏပိစ္ဆာနာမရူပံဟောတယ်နာမရူပံပိစ္ဆာဝိညာဏဒီလိုပြန်ပြန်လာလာဟောတယ် အဲဒါကြတော့စာသင်ထားတဲ့အကျိုးပေါ့ဗျာစာသင်ပေးရတဲ့အကျိုးပေါ့ဘုန်းကြီးတို့လည်းအကြောင်းအော်ဘုသဘောပေါက်အခုသဘောပေါက်တဲ့အတိုင်းပဲယောဂီတို့ပေါ့မျှပေးဝင်လို့ရတော့ဟောနောက်မလို့ရင်တော့ဒီတစ်ခုလည်းပဲတည်ထားတော့ကိုယ်ဆရာသမားဒါပဲပြောဒါပဲသိမှတ်သွားတော့အဲ့ဒီခိုက်တာမှာကြည်လိုက်ပဋိသန္ဓေစိတ်စစ်တသိက်နဲ့ဒီနံဆိုတဲ့ တရားနဲ့တိတန်နဲ့စိတ်စိတ်တွေကနံတရားနဲ့ဒါကတော့ဒီဟာကဒီတိုင်းဒီလို့မရအောင်စိတ်ရှိမှမေပြုပြီးဖြစ်လာဟရိယဝတ္ထုယုတ်သူတို့ကဖြစ်လာဟရိယဝတ္ထုယုတ်ရှိလို့ဒီစိတ်ဒီစိတ်ဖြစ်လာတရားသူတို့ကဖြစ်တာပြအမိပြုဖြစ်တယ်ဒီလိုတောင်းတာထေချာရှိပြီးကျေစုဒါကိုအောက်ကနေခဏနာမရူပံအညာမညာအဋ္ဌိပိစဟောဒီမှာလဲဒီနံယုတ်အောက်ကနေနာမရူပံကြည်လဲအပေပုံသားတွေကြအပေပုံသားတွေ နာယောဂတစ်မျိုးနော်ကံလူကြလူဘဝသားတွေကြနာယောဂတစ်မျိုးနတ်တွေကြနတ်တွေကနာယောဂတစ်မျိုးရူပဗြမာတွေကြရူပဗြမာတွေကနာအာတခါအိမ်မှာထပ်ခွဲအသေးစိတ်ခွဲမဆိုအများကြီးထွက်လာမှာဟောခြင်းချုံလိုက်တော့အကံတွေကနေပိဇောကာရပရိသန်တွေခဏ၌ပိဇောကာရခန္ဓာ၅ပါးယုံ nant တရားတွေရှိတဲ့ပုံတွေရပရိသန်တွေခဏမှာပရိသန်တွေစိတ်ဖြစ်တဲ့ခိုက်တန်လေးမှာ နာမရူပနာမ်ဆိုတဲ့စိတ်စစ်တဲ့တဲ့ရူပံဆိုတဲ့ဟရိယဝတ္ထုယုတ်ပြအချင်းချင်းအပြမြန်လာလာထင်ရှားရှိတဲ့ခိုက်တမိုင်းအတ္တိပစ္စယတတ္တိဖြင့်ကျေစုပြုတယ်ဟောအဲ့ဒီလိုနားလည်လိုက်တဲ့အခါကျတော့ကိုဘုရားတရားတော်လို့လဲဘုကျင်ညိုစိတ်တွေဖြတ်သွားတာပေါ့နော်ဟောဒီမှာအပိုင်းနေအများကြီးပြောအောင်6နိုင်ထိုးပြီးသွားပြီနော်ဒီနေ့ဘုန်းကြီးဒီလောက်နဲ့ပဲတော့ကျင် ဒီနေ့ဟောပြောဆွဆုံးမတဲ့တရားတော်များကိုကြားနာကြတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပေးတဲ့ဆုနဲ့တပည့်လူအားလုံးပြည့်စုံအောင်လို့ရှိပါဗျာ။သာဓုသာဓုသာဓု